မဟာရာဟုလောဝါရတုနောက်ဆုံးပိုင်းအာနာပါနကထာကဟောလာတာသရုဒ္ဓသတုကနောက်ဆုံးပိုင်းရောက်နေပါတယ်အဲ့ဒီပိုင်းထဲမှာလဲနေဇာနုပါတိဆိုတဲ့ပုဂ္ဂိုလ်ဟောပြီးသွားပါပြီနေဇာနုပါတိနဲ့စပြီးတော့အနေဆရှုရင်ဒုက္ခအနတ္တရှုပုံတွေလဲ

ဝင်လဲရှူမယ်ဝင်လဲရှူတဲ့အခါလည်းပြည့်ပြည့်သားကိုရှူရဖြစ်နေခြင်းပဲဆွဲတဲ့ကြိုက်ထုတ်တဲ့အခါလည်းပြည့်ပြည့်သားကိုရှူရဖြစ်နေခြင်းပဲလို့အဲဒီလိုနှလုံးသွင်းပြီးအားထုတ်ရမယ်လို့ရင်းတော့ဘယ်ချိန်မဆိုအဲပြည့်ပြည့်တဲ့သဘောကိုရှူရကြည့်ရဖြစ်နေရမယ်ဒီလိုအဓိပ္ပာယ်ပါပြည့်သွားတယ်ပြည့်သွားတယ်ပြည့်သွားတယ်ကုန်သွားတယ်ပျောက်သွားတယ်အဲဒီဥစ္စာပြည့်ပြည့်တဲ့သဘောကိုရှူရကြည့်ရဖြစ်နေရမယ်အဲ ကျူသွင်းစဲမှလည်းပြည့်ပြည့်တဲ့သဘောထင်နေရမယ်။လက်ကျူထုတ်တဲ့အခါလည်းပြည့်ပြည့်တဲ့သဘောထင်နေရမယ်။အဲဒီလိုထင်အောင်လို့အားထုတ်မယ်လို့ရှင်းဖို့ကလည်းဒီလိုသိအောင်လို့ကျူရတယ်။အခုတရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းကျူတာပါပဲ။အာဒီပြည့်ပြည့်တွေသိအောင်ကျူလိုက်အောင်ပါပဲဆိုပြီးတော့ဖောင်းနေ၊ပိန်နေ၊တိုင်းနေပြီးတယ်။ဓမ္မအစကခြေတည်ပြီးတော့မှတ်လိုက်ရတယ်။တော်တော်ကြာတော့သမာဓိဉာဏ်ကောင်းလာတဲ့အခါကျတော့အဲ့ဒါတွေရောက်တော့တာပဲ။อืม

အနာတ္တ ानु ပါဒနာတူဒီမှာတော့အနိစ္စ ानु ပါဒနာတူကိုယ်ရဲဟောတာလေဒုက္ခတော့အနာတ္တတော့ဒီထဲမှာအဲဒီတွေ့ပြီးတော့ယူရမှာနောက်ဝိရိဇတိအာနောရဇတိနိရောဇတိနောတမှုရေတိအဲအဲ့ဒါတွေဟောထားပါတယ်ဝိရိဇတိဝိရာက అను ပါဒနာကိုဟောတယ် ပဲဘေင့ညာပြီးမှဖြစ်တဲ့သဘောကိုဝိရကအနုပါဒနာဝိရဇတိနေနိရောဇတိနိရောဓအနုပါဒနာနောက်ပြီးတော့ပရိနိဒေဇတိတရားပရိနိဒေကအနုပါဒနာဟိုမှာနိဗ္ဗာန်တည်းတစ်ခုရှိတယ်နိဗ္ဗာန်အနုပါဒနာတစ်ခုပါတယ်အဲနိဗ္ဗာန်အနုပါဒနာနိဗ္ဗာန်တည်း ညီငွေသည်ဆိုပြီးတော့မှညီငွေပြီးတော့မှဝိရာကနုပါဒနာပြန်ဘင်္ဂညာဗယညာအာရိနဝညာနိဗ္ဗိဏညာဒါတွေဖြစ်ပြီးတော့မှဝိရဇတိတို့နိရောဓေတိတို့ဒါတွေဖြစ်ရမှာမုသိတုညတာညာနဲ့ဆိုင်တယ်အဲဒီလိုပဲဒီဃာရီကဖွင့်ထားပါတယ်မုသိတုညတာမုသိတုညတာညာပဲ အဲဒီတော့အဲ့ဒီညာပိုင်းရောက်နေတဲ့ပုဂ္ဂိုလ်တွေကဒါအတွေ့မှာပဲအဲ့ဒီမှာဝိရာဂကသူကနှစ်မျိုးရှိတယ်ခရဝိရာဂကတစ်မျိုးအစ္ဆန္ဒဝိရာဂကတစ်မျိုးခရဝိရာဂဆိုတာခရဆိုတာကုံတာပဲကုံကုံသွားတာဖြစ်တဲ့တရားလေးတွေကုံသွားတယ်ပြောက်သွားတယ်သုံးသွားတယ်ကင်းသွားတယ်အတူတူပါပဲပြက်ပြဲသွားတယ်အတူတူပဲလား ဖြစ်ပေါ်တဲ့တရားလေးတွေပြုတ်ပြုတ်သွားတာကိုဟိုသေးတို့ကတော့ရေးထားတာလေးတွေရှိတယ်သေးတို့မင်းတို့နဲ့ရေးထားတာရှိတယ်တဖြည်းဖြည်းမှုံမှုံမှုံမှုံပြီးပျောက်သွားလို့ရှိရင်ပြေသွားတယ်ပြက်သွားတယ်ဒီလိုပြောကြတယ်အဲ့ဒါမျိုးလိုပါပဲဒီဝိရဇတိကအတဆွဲပြေတဲ့သဘောပဲအဲသေးများသိုးတာကဆွဲပြေသွားတယ်လို့ပဲဖြစ်ပေါ်ပြီးတော့ပြက်ပြေသွားတဲ့သဘောပျောက်သွားတာကိုပါဠိသုံးတဲ့ဝိရာကဆိုပြီးတော့သုံးတာအဲ့ဒါကို ဒါကဒါကနှမျိုးခွဲပြီးတော့ပြထားပါတယ်ဒီမှာကောင်းစဉ်ကအရင်ဆင်မှတ်တယ်ကောင်းစဉ်ကဒီနေ့ကတော့ဆင်ပြီးပါတယ်အနေစာနဲ့ဝိရာကရှုရနေရောတာဒီဆင်လေးမပြောက်အောင်လို့တင်ထည့်ထားတယ်ဟိုကဒီနေ့အဆင်မိသားတွေပါအနေစာရှုရမယ်ဝိရာကရှုရမယ်နေရောဓရှုရမယ်ဒီသုံးခုအနေစာနဲ့ဝိရာကရှုရနေရောတာ အဲလိစ္ဆာကိုရှုလျက်ဝင်သက်ထွက်သက်ကိုဖြစ်စေသည်ဝိသရာကကိုရှုလျက်နိရောဓကိုရှုလျက်ဝင်သက်ထွက်သက်ကိုဖြစ်စေသည်အသက်ရှုပြီးသွင်းပြီးရှုထုတ်ပြီးရှုသွင်းစေရှုထုတ်စေမှနိစ္စ ानु ပါဒနာအရဆိုရင်မမြဲတာလေးကိုသိပြီးတော့ယူရမယ်ပြီးပြီးယူတယ်ဆိုကျွင်းကျွင်းသိနေတာပါပဲဒီကကောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်မြင်တယ်ကြားတယ်စသည်ဖြင့် ခြေတိုင်းခြေတိုင်းနေလိုက်ပြီးတော့ရှုနေဒီလွဲမှာအသက်ရှုတာတွေတော့ရှိနေတာပေါ့အဲဝင်တဲ့ရှုတဲ့အခါဖောင်းတယ်သွားတဲ့ရှုတဲ့အခါပိန်တယ်ဒါတွေရှိနေတယ်ဒီပြင်မြင်သာကြတာတွေကြတော့ဖောင်းတယ်အဲအသက်ရှုသွင်းတဲ့အခါလည်းပြင်ပြင်မယ်ရှုထိုးတဲ့အခါလည်းပြင်ပြင်မယ်အဲဒါတွေကတော့ပိန်နေမရဘူးဘယ်ချိန်မဆိုပဲအသက်ရှုတိုင်းရှုတိုင်းအနိစ္စ ानु ပဒနာဖြစ်နေရမယ်လို့အနိစ္စ ानु ပဒိယဆိုခဲ့တယ်ဒီနေ့ကပြီးခဲ့ပါပြီလား သူတွေဝိရာကနုပါဒနာကြတော့ဝိရာကကိုသိဖြစ်ရမယ်နိရောဓနုပါဒနာကနိရောဓသိဖြစ်ရမယ်အဲ့ဒီအိဗယ်ကိုယူပြီးတော့ဒီကဆောင်းပုဂ္ဂလိအနေစာနဲ့ဝိရာကကျူရနိရောဓတဲ့ဆိုရမယ်အနေစာနဲ့ဝိရာကကျူရနိရောဓအနေစာနဲ့ဝိရာကကျူရနိရောဓ အနေစယူရမယ်အပြီးခဲ့ပြီဝိရာကယူရမယ်ဟောအခုပြောနေအခုပြောတဲ့ဥစ္စာနေရောဓယူရမယ်တော့ကြာမှပြောရအဲ့တော့ဝိရာကနှမျိုးကြည့်တယ်ဒွေဝိရာကခရဝိရာကောစအစ္စန္ဒဝိရာကောစဆိုပြီးတကရာဝင် ခရဝိရာဂဆိုတာတခုရှိတယ်အစ္စန္ဒဝိရာဂဆိုတာတခုရှိတယ်ခရဝိရာဂဆိုတာကုံသွားတာပါပဲခရကကုံသည်ခန်းသည်ကုံခန်းသွားသည်ရေတွေပါတွေခန်းသွားတယ်ဒီစည်းတွေပါတွေသုံးလို့ကုံသွားတယ်ဒီလိုသုံးတာမျိုးပဲကုံသွားတယ်ခန်းသွားတယ်ပျောက်သွားတယ်ပြက်သွားတယ်အဲမရှိတော့ပဲဖြစ်သွားတယ်ဒါပါပဲဖြစ်ပြီးသားဥစ္စာလေးပျောက်သွားတာမရှိတာကိုပြောပါတယ်အဲဒီကုံကုံသွားတာမှန်ရင်မှန်ရင်နဲ့ပျောက်ပျောက်သွားတဲ့သဘောဟာလား ခရဝိရာကတဲ့ခရသည်မင်းလေဝိရာကဣသန္တဝိရာကဆိုတာကတော့နိဗ္ဗာန်ပဲဒါကတော့စင်စစ်ကုံသွားတာတဲ့သင်္ခါရတွေစင်စစ်ကိုကုံသွားတာရှိကိုမရှိတော့ဘူးလုံးလုံးမရှိတော့ဘူးဒါကတော့သင်္ခါရတရားတွေမဖြစ်ပေါ်လာဘဲနဲ့လုံးဝချုပ်ငိမ့်သွားတာကိုဣသန္တဝိရာကခေါ်တဲ့ကနိဗ္ဗာန်ပဲအဲ့ဒီဝိရာကနှမျိုးကိုရှုပြီးတော့သတ္တဝါနဲ့ဖြစ်စီရမယ် ခရဝေရာဂကိုရှုနေတဲ့အခါဝိပဿနာဖြစ်တယ်အစ္ဆန္ဒဝေရာဂရှုနေတဲ့အခါကာလကျမဲ့ဖြစ်တယ်ဖို့လည်းဖြစ်နိုင်တာပေါ့လေခုဒီမှာတော့တရားအားထုတ်နေတဲ့အကျင့်ကိုမဲ့ကိုယူရတယ်ကိုကတော့အကျိုးဖြစ်တယ်အဲ့ဒါကိုဒီမှာယောဂီပုဂ္ဂိုလ်တွေလည်းနားလည်အောင်လို့အာယုန်နဲ့မှတ်စိတ်ပြည့်ပြဲသွားတာကခရဝေရာဂလို့ဆိုတာမှတ်တိုင်းမှတ်တိုင်းဖောင်းတာပိန်တာထိုင်တာထိတာမြင်တာကြားတာစသည်ပေါ်တိုင်းပေါ်တိုင်းကိုလိုက်မှတော့အဲ့ဒီပေါ်တဲ့အာယုန်လေးတွေက မှားရင်မှရင်ပျောက်ပျောက်သွားတယ်။ဥပမာကိုယ်တည်းကနာတာကျင်တာကြိုက်ခဲတာလေးတွေမှားရင်နာတယ်မှားလိုက်ပျောက်လိုက်နာတယ်မှားလိုက်ပျောက်လိုက်စိတ်ကူးလေးဖြစ်လာလို့ရှိရင်အဲ့ဒီစိတ်ကူးလေးမှားလိုက်ပျောက်လိုက်စိတ်ကူးလေးမှားလိုက်ပျောက်လိုက်ကိုယ်ကျင်တာမှားလိုက်ပျောက်သွားကိုယ်ကျင်တာမှားလိုက်ပျောက်သွားအဲ့ဒီလိုဟာလေးအဲ့ဒါခရဝိရာကခေါ်တယ်။အာယုန်နဲ့မဟုတ်ဘူးတဲ့မှတ်တဲ့စိတ်ရောပျောက်တယ်။အဲဖောင်းတယ်မှဖောင်းတယ်လို့သိတဲ့စိတ်ကလေးရော နားတယ်မှနားတယ်လို့သိတဲ့စိတ်ကလေးရောကိုယ်ကျင်တယ်မှကိုယ်ကျင်တယ်လို့သိတဲ့စိတ်ကလေးရောစိတ်ကူးတယ်စဉ်းစားတယ်မှနောက်ကစိတ်ကူးတယ်စဉ်းစားတယ်လို့မှတ်တဲ့စိတ်ကလေးရောကိုမှားရတဲ့အာယုံကမှတ်စီအောင်နှစ်ခုလုံးပြည့်ပြည့်သွားတယ်လို့ဆိုတယ်အဲ့ဒါသင်္ကညာကအထက်မှာဖြစ်တဲ့ညာမဲ့ဒါကဒီအောက်မှာဒီတရားတို့ကသာပုဂ္ဂိုလ်တွေမဖြစ်သေးပါဘူးဒါမသိသေးဘူးဒါဝေးပါသေးတယ်သူကအာရုကသာပုဂ္ဂိုလ်တွေကစေတဝိတ္တိစိတ်စဉ်ကြအောင်ကိုတော့လုံနေရတာဟွန်းအမှတ်ကို မှားတဲ့အာယုံနဲ့မှတ်စိတ်နဲ့တဲ့ပြီးတော့အကျိုးစားကြအောင်ဒါပြုဆိုင်နေရတာအဲ့ဒီအကျိုးစားမကြသေးမချင်းဟာစိတ်ကမစင်ကြယ်သေးလို့ပဲမစင်ကြယ်သေးရင်အကျိုးကိုမကြဘူးအမြင်မဲ့စိတ်တွေကထွက်ထွက်နေတာပဲอืมအဲအပြင်းမဲ့စိတ်မထွက်တော့ဘူးဆိုလို့ရှိရင်ချိုးကြလာတယ်ဒါစိတ်စင်ကြယ်ပြီစိတ္တဝိတ္တရီအဲ့ဒီမှာမှားရတဲ့အာယုံယုတ်ကတည်းကမှတ်သိနေတဲ့စိတ်ကလေးကတည်းကယုံနေတာနဲ့ဒီကစပြီးတော့ကွဲလာတာနာမယုဘပစ္စည်းကညာဖြစ်လာ အဲဒီကပြီးတော့မှအကြောင်းနဲ့အကျိုးလေးတွေလည်းပြီးတာမင်းသာပြီးတာပြီးတော့မှအစအလယ်အဆုံးပြီးတော့ဖြစ်ပြီးပြောက်သွားလို့မမြဲဘူးဆိုတာသဘောကျတာနိစ္စ ानु ပါဒနာပြုတယ်ဖြစ်ပြီးပြောက်ခြင်းဆင်းရဲပဲလို့သုံးသပ်ဆင်ရင်လည်းဒုက္ခ ानु ပါဒနာပြုသူသဘောတည်းသူဖြစ်ပြနေတဲ့သဘောတရားမျှပဲပုဂ္ဂိုလ်သတ္တဝါအကောင်းတယ်မရှိဘူးလို့မှားရင်မှားရင်သဘောကျတာအနတ္တ ानु ပါဒနာပြုအဲဒီလိုသုံးသပ်ဆင်ရင်နေတာသမန္တနာညာဒီကလွန်လာတော့မှအဖြစ်ပြက်ကလေးတွေ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 အတွင်းကသိနေတဲ့အတီတွေကလည်းပျောက်သွားတဲ့ဟိုကအာယုံပေါ်လိုက်မှားလိုက်ဒစုံဒစုံပဲအာယုံလည်းပျောက်အတီလည်းပျောက်အာယုံလည်းပျောက်အတီလည်းပျောက်အကုန်လုံးပျောက်လိုက်နေတာအဲဒီတော့မှခဏမစဲပြည့်နေတာတွေတွေ့ရတော့ကြောက်စရာကောင်းတယ်လို့ဗျာညာထင်းလာအာရီနဝအပြည့်မြင်လာနိဗ္ဗိဏနဲ့ညီးငွေတာညီးငွေပြီးမှလွတ်မြောက်ခြင်းတဲ့အပိုင်းရောက်လာမှဒီမှာဝိရာကနုပတိဒုအဒီမှာရောက်လာတာအဲဒါကြောင့်အာယုန်နဲ့မှတ်စိတ် ပြက်ပြဲသွားတာကခရဝီရာကတဲ့မတိုင်းမတိုင်းအာယုံရောမှတ်သိတဲ့စိတ်ကလေးရောပြက်ပြဲသွားတယ်ဝိရာကကပြက်ပြဲတယ်လို့အဓိပ္ပာယ်ရှိတယ်ခရကတော့ကုံသွားကုံသွားတာနဲ့ပြက်တာနဲ့အတူတူပါပဲအဲခရဝီရာကတဲ့ဒါတွေကတော့ဒီလိုကြက်မှတ်တာမှပြင်မှဒီဥစ္စာဒါနည်းနည်းတယ်ဒါကတော့ယောဂီပုဂ္ဂိုလ်တွေတော့မှတ်ရင်တော့အာယုံရောမှတ်စရောပျောက်ပျောက်သွားတာလေးတွေတွေ့နေတာပဲ ဒါပဲနဲ့ခေါ်တဲ့သုဒနာမေကဒီကမှတ်ထားမှဒါခရဝိရာကခေါ်တယ်အဲဒီဥစ္စာကိုခိုင်ဆိုရမယ်အာယုန်နဲ့မှစေပြက်ပြဲသွားတာကခရဝိရာကအာယုန်နဲ့မှစေပြက်ပြဲသွားတာကခရဝိရာက အဲဒါဝိပဿနာဒါဒီခရဝိရာကဝိရာကအနုပါတိပြည့်ပြည့်ဒီကိုရှုလျက်အာတသိတာမိဝင်နေရှုအားအာတသိတာမိဆက်သက်ဆိုင်အားလို့နှလုံးသွင်းပြီးအာထုတ်တယ်အဲဒီမှာ ဝိရာကပြက်ပြဲတာကိုရှုတယ်ဆိုတာဘာပြက်ပြဲတာရှုတာတုံးဆိုအာယုန်ထဲမှသိပြက်ပြဲတာပဲပြက်ပြဲဆိုတာချုပ်သွားတာပါပဲမှန်ရင်မှန်ရင်ပျောက်ပျောက်သွားတာပါပဲအဲဒီဥစ္စာအာယုန်နဲ့ပျောက်မှသိနဲ့ပျောက်အာယုန်နဲ့ပျောက်မှသိနဲ့ပျောက်အဲဒါကလေးသိပြီးတော့နေတဲ့အခါမှာဝိရာကနုပါဒနာဖြစ်တယ်ဟာဝိပဿနာလေအဲဒီကဝိပဿနာအစဉ်တိုင်းရှုလို့နောက်ဆုံးကြပဲရောက်ဝင်လဲဆိုရင် သာသနာညာစဉ်အတရားဒါဟိုမုသုညတန်ကြီးညာကြီးတာကိုလွတ်မြောက်ခြင်းနဲ့ပိုက်ကြည့်ရတယ်ဒါတော့မှအနုပိုင်းနောက်ကနေရောအနုပါဒနာလာအောင်မှာအဲဒီကလွန်မြောက်ပြီးတော့သွားတော့သင်္ခါရုပ္ပခါရောက်သင်္ခါရတွေလိလိစုနိုင်တဲ့အစိတ်ပိုင်းရောက်သွားအဲဒီကသမာဓိညာအကောင်းလာတော့ရှင်းတာပြည့်စုံတဲ့အခါမှာမှားရတဲ့အာယုန်တွေအမှားစိတ်တွေရောအကုန်လုံးချုပ်ငြိမ့်သွားတယ်ဒါကတော့ဖြစ်ပြီးသားပေါ်ပြီးသားဟာတွေကြောက်တာမဟုတ်ဘူးလုံးဝကိုတခါလဲ မှတ်စရာအယုံမရှိပဲနဲ့သိစရာအယုံတွေမရှိပဲနဲ့အမှားရောအပြီးရောအကုန်လုံးပြောက်သွားတာယူပြလိုက်တယ်ပြောက်သွားတာအဲဒါကနိဗ္ဗာန်နေရောဓခေါ်တဲ့ကနိဗ္ဗာန်မျက်မှောက်ပြုတာပဲသင်္ခါရအာလုံးမပေါ်လာတော့မပေါ်လာပဲတဲ့သင်္ခါရအာလုံးမှတ်နေရတဲ့အာယုံတွေရောမှတ်သိနေတဲ့စိတ်တွေရောအဲဒီခိုင်မှာမပေါ်လာပဲကိုယ်တည်းတော့ရှိရရှိနေတာပါပဲကိုယ်တည်းရုပ်တရားလည်းရှိနေတာပဲရှိပေမဲ့လည်းအဲ့ဒါတွေဒီမှာမပေါ်လာဘူးအကုန်လုံးချုပ်ငင်းတဲ့နေရာချင်းပဲ အကုန်လုံးယူပြလိုက်သလိုညာထဲမှာသင်လာတယ်သင်္ခါရအလုံးမပေါ်လာပဲကျင်းတာကသင်္ခါရအလုံးအကုန်လုံးမပေါ်ပါမှမပေါ်ပဲနဲ့ကျင်းသွားတယ်ယာနာပုဂ္ဂိုလ်များပြိဋိနိဗ္ဗာန်သုရိမနောက်ကာလမှာယုံနာတရားတွေဘာမှကုန်မဖြစ်ဘူးတခါလဲငြိမ့်သွားတယ်အဲ့ဒီအငြိမ့်မျိုးပဲခုဒီအရိယာမဉ္ဇဉ်တွေ့တဲ့အခါအဲ့ဒီငြိမ့်မျိုးပဲသင်္ခါရတရားတွေလုံးဝကိုစိတ်သုံးပြီးတော့ ကင်းငိမ့်နေတဲ့သဘောဒီလိုထင်ရမှာအဲဒီကင်းငိမ့်နေတဲ့သဘောကအစ္ဆဒဝိရာကအစ္ဆဒဆိုစင်စစ်ဗရဏေအားဖြင့်တော့အဆုံးကိုလွန်ပြီးတယ်သူကအဆုံးမရှိဘူးအဆုံးမရှိတော့အမြဲတမ်းဆိုတဲ့အဓိပ္ပာယ်ရောက်တာပေါ့လေအမြဲတမ်းဆိုတာစင်စစ်ပဲဒီဝိရာကဟာပြည့်ပြည့်တဲ့သဘောဟာအဆုံးမရှိဘူးတဲ့ဟိုရှိခုနခရဝိရာကကတော့အခုဝိရာက မှားတဲ့အယုံမှတ်စိပြတ်သွားမယ်နောက်တစ်ခါမှတ်စရာအယုံကလည်းပေါ်လာသေးတာပဲမှတ်စိကလည်းပေါ်လာသေးတာပဲပြီးတော့သူကတော့အဆုံးရှိတယ်သူအခုပြည့်ပြည့်သွားပြီမဲ့တော့ကြာပေါ်လာတယ်မပြည့်ကျယ်ဘူးအဲ့ဒါပြည့်ပြည့်သွားပြန်တဲ့သိပညာကပေါ်လာတယ်အဲ့ဒါပြည့်ပြည့်သွားတဲ့သိပညာကပေါ်လာသူကတော့သူကတော့အဆုံးရှိနေတယ်အခုဒီကဝိရာဂကတော့မပေါ်လာပဲနဲ့သင်္ခါရအလုံးနဲ့မပေါ်လာပဲနဲ့ကင်းငြိမ့်သွားတဲ့သဘောကတော့ ဒါအဆုံးမရှိတော့ဘူးပရိနိဗ္ဗာန်သုရိမနောက်ကာလမှာယန္တာပုဂ္ဂိုလ်ဤသာနာကယုံနာအစဉ်တွေဒီကချုပ်ငြိမ်သွားနောက်ထပ်လည်းယုံနာအစဉ်တွေမဖြစ်ပေါ်လာတော့အဲဒီမဖြစ်ပေါ်ဘဲနဲ့ငြိမ်နေတာဘယ်လောက်ကြာရင်ပြန်ပေါ်အောင်လို့ဆိုဘယ်လောက်မှမပေါ်လာတော့ဘူးအဆုံးမရှိတော့ဘူးငြိမ်တဲ့ဥစ္စာတငြိမ်နေငြိမ်သွားအဲ့ဒါကိုအစ္ဆဒဝိရာကစင်စစ်ပြည့်ကြတာအဆုံးအစမရှိဘူး မြဲတမ်းပြည့်တည်သွားတယ်ဆိုတာဧကမုတ်ချစင်စစ်လို့ဆိုတာအဓိပ္ပာယ်ကဒါမှမဟုတ်အစ္ဆဒကိုရှင်းဆရာတွေကစင်စစ်ဆိုပြီးပြန်လာတယ်သူကဗရဏက်တော်မဟုတ်အစ္ဆဒအဆုံးကိုလွန်ပြီးတယ်ဗရဏက်ကအဆုံးမရှိဘူးအဆုံးမရှိရင်ဒါအမြဲတမ်းပဲအမြဲတမ်းဆိုရင်စင်စစ်ပဲသူကဧကမှားနေတာပဲနှမျိုးသုံးမျိုးခွဲကြရမရှိဘူးတစ်မျိုးတည်းဖြစ်နေတယ်အဲ့ဒါကိုရှင်းဆရာတွေကစင်စစ်ဆိုပြီးပြန်လာတယ် အဲဒါအစ္ဆန္တအဆုံးကိုလွန်သည်အဆုံးပိုင်းချမရှိအကန့်အသတ်မရှိအမြဲတမ်းအမြဲတမ်းဆိုတာစင်စစ်ပဲဟုတ်ကြဧကဟုတ်နေလားပဲမူးမှမပြောင်းတော့ပဲအမျိုးတဲ့သူသင်္ခါရအလုံးမပေါ်လာပဲညာနာပုဂ္ဂိုလ်ပြိဋိမသုတိမနောက်ကာလမှာသင်္ခါရယုံနာအလုံးမပေါ်လာပဲနဲ့ကျင်းသွားတာမျိုးအခုကျုမှန်တဲ့ယောဂီမှလည်းပဲအရိယာမညာဖြစ်တဲ့အခါအဲဒီလိုယုံနာသင်္ခါရတွေအကုန်လုံး စိတ်တော့ငြိမ့်သွားတာကိုတွေ့တာအဲ့ဒါကိုအစ္စန္ဒဝိရကခေါ်တယ်ဒါလေးတနာလေးဆိုရမယ်သင်္ခါရအားလုံးပေါ်လာပဲကင်းနာကသစ္စန္ဒဝိရာကသင်္ခါရအားလုံးပေါ်လာပဲကင်းနာကသစ္စန္ဒဝိရာက ပဿနာကဆိုရင်ရှိကခရဝိရကတော့ကျွမှားပြီးတော့ဖြစ်တယ်အရိယာမက်ကတော့အစ္ဆန္ဒဝိရကခေါ်တဲ့အဲဒီသင်္ခါရအလုံးမပေါ်လာတဲ့သဘောကိုတွေ့ပြီးတော့ဖြစ်တာသူကရောက်ပြီးတော့တွေ့ပြီးတော့ဖြစ်တာသူကရှုတဲ့သဘောမဟုတ်ဘူးအဲဒီတဲကိုသင်္ခါရငြိမ်းတဲ့သဘောတွေဝင်ရောက်သွားတယ်လို့ဖြစ်ပြီးတော့တွေ့သွားတာအဲဒီတွေ့ပုံနှမျိုးဒါကြောင့်ဒီမှာ ဒီဝိရာကနဲ့နှမျိုးကိုမှတ်လျက်ရောက်လျက်တွေ့မြင်တာကဝိရာကနုပတိလို့ဝိရာကနုပတနာဝိရာကကိုရှုတယ်လို့တရနဲ့ကြအဲဝိရာကကိုရှုတယ်ဝိရာကရှုတော့ဘယ်ပုံပဲနည်းတော့ဆိုလို့ရှိရင်ရှုတယ်ဆိုတာတွေ့မြင်တာပဲဝိရာကကိုတွေ့မြင်တာဘယ်ပုံပဲနည်းတွေ့မြင်တယ်ဆိုမှတ်လျက်တွေ့မြင်တာလည်းရှိတယ်ရောက်လျက်တွေ့မြင်တာလည်းရှိတယ်နှမျိုးရှိတယ်အဲ ခရဝိရာကဖြစ်ပေါ်ပြီးပြက်ပြဲသွားတယ်ပျောက်သွားတယ်ဆိုတော့အဲဒီခရဝိရာကကိုဝိပဿနာကကျူးမှပြီးတော့တွေ့သွားတယ်ကျူးလိုက်မှလိုက်ပျောက်သွားတယ်မှလိုက်ပျောက်သွားတယ်မှရတယ်အာယုံမှဆီပျောက်သွားတယ်တွေ့သစ္ဆန္တဝိရာကဆိုတော့ယုံနာသင်္ခါရအာလုံးမဖြစ်ပေါ်လာပဲလုံးဝကင်းကျင်စိတ်သွားတဲ့သဘောအဲဒီသစ္ဆန္တဝိရာအဲဒီသစ္ဆန္တဝိရာကကိုတော့အရိယာမဉ္ဇဏ်ကရောက်ပြီးတော့ တွေ့တာသင်္ခါရငြင်းတဲ့သဘောတည်းကိုကြရောက်သွားသလိုဖြစ်ပြီးတော့တွေ့တာအဲလိုတွေ့ရမှာလားဟိုမဲ့ရောက်ပုံလေးဒါလေးကဒါကအမှန်တည်းနေပါပဲမဲ့ရောက်မှပဲသိတယ်လို့မရောက်ရင်တော့မသိနိုင်ဘူးဤဝိရာကနှစ်ပါးကိုမှတ်လျက်ရောက်လျက်မှတ်လျက်ဖြင့်ဝိပဿနာထိုက်တာကိုပြောတယ်ရောက်လျက်ဖြင့်အရိယာမဲ့ထိုက်တာကိုပြောတယ်တွေ့မြင်တာကတွေ့မြင်တာကနှမျိုးလုံးတွေ့မြင်တာပဲဝိပဿနာကရှုမှတ်ပြီးတော့တွေ့မြင်တယ်အရိယာမဲ့ကတော့ရောက်ပြီးတော့ သင်ခိုရင်းမျိုးလို့ပြောတယ်ဒီဥပမာပေးရတယ်ရေထဲကိုရေထဲငုတ်ပြီးတော့နေတဲ့ပုဂ္ဂိုလ်ကဒီကိုယ်လုံးအေးဓာတ်တွေပတ်ဝန်းကျင်ကအကုန်လုံးအေးဓာတ်တွေကိုတွေ့နေတယ်လို့ပဲယုံနာသင်္ခါရငြိမ်းတဲ့သဘောတည်းရောက်တယ်ဆိုတာမိမိကိုယ်ပါကိုပျောက်သွားတယ်လို့လုံးဝမရှိဘဲနဲ့ဖြစ်သွားတယ်လို့အဲဒီလိုရောက်ပြီးတော့တွေ့တာအဲ့ဒါကိုပြောတယ်။ဒါမှမဟုတ်ရောက်လေရဲ့ရှုတာမဟုတ်ဘူးကတော့ဝိပဿနာကတော့ရှုမှတ်ပြီးတော့ကိုတွေ့တယ်။အရိယာမေကတော့ရောက်ပြီးတော့တွေ့တယ်အဲဒီလိုတွေ့တာ ဝိရာဂ ानु ပါဒနာပဲနှမျိုးတဲ့ဝိရာဂ ानु ပါတိပြည့်ပြည့်ခြင်းကိုရှုလည်းရက်ဝိပဿနာချင်းရှုမြင်ပြီးတော့လည်းပဲသောတဝင်နဲ့ရှုကြိုက်နေမယ်သောတဝင်နဲ့ရှုကြိုက်ခဲ့မှဝိပဿနာချင်းရှုမှတ်ပြီးတော့လည်းပဲသိနေမယ်အဲဒီလိုဝိပဿနာချင်းတာတဲ့ခါကျတော့ဝိရာဂ ानु ပါတိအဲယုံနာသင်္ခါရအားလုံးကင်းစိတ်တဲ့အစ္စန္ဒဝိရာဂ စင်စစ်ပြည့်ပြည့်သွားခြင်းကိုလည်းပဲပြုပြီးတော့နေမယ်ပြုရတယ်မေခဏလေးပါတခဏလေးအစီကလေးတစ်ချက်ကလေးလက်ဖြုတ်ကြည့်တာတော့မကောင်းဘူးလက်ဖြုတ်ကြည့်တာတော့မကြောက်ဘူးသူကဖြုတ်ကနေဆိုပြီးတာအဲ့ဒါလေးကိုလည်းဝိရာကနုပဒနာလို့ခေါ်တယ်နှမျိုးဒါရင်ဆိုရမယ်ဤဝိရာကနှမျိုးကိုမှတ်လျက်ရောက်လျက်တွေ့မြင်တာကဝိရာကနုပဒနာ ဒီဝိရာကနှမျိုးကိုမှတ်လျက်ရောက်လျက်တွေ့မြင်တာကဝိရာကအနုပဒနာ ဒီပါဠိတော်ရဲ့အ내ကိုသာနားလည်ပြီဝိရာဂ ानु ပါတိပြည့်ပြည့်ခြင်းကိုရှုလျက်အတသိတာမိတိဝင်တဲ့ရှုအားဟုပါတိတာမိတိထွက်တဲ့ဆက်အားဟုသိကတိရှင်း၏ဝိရာဂခေါ်တဲ့ပြည့်ပြည့်ခြင်းရှုပြီးတော့ဝင်တဲ့ကိုလည်းဖြစ်စေမယ်ထွက်တဲ့ကိုလည်းဖြစ်စေမယ်အဲအတန်ဝါးခြင်းဆိုရင်ဝင်တဲ့ရှုတဲ့ခါလည်းအဲ့ဒီပြည့်ပြည့်ခြင်းကိုရှိဖြစ်နေစေမယ် သွဲတဲ့ဆိုင်တဲ့ကလည်းဖြစ်ဖြစ်ချင်းကိုရွှေ့ဖြစ်ဖြစ်နေခြင်းပဲဆိုရင်တော့ခဏတိုင်းခဏတိုင်းအဲစက္ကတိုင်းစက္ကတိုင်းခဏတိုင်းခဏတိုင်းပြည့်ပြည့်မှုကိုရွှေ့ရွှေ့ပဲဖြစ်နေခြင်းပဲဒီပြင်ဟာကိုကျွေးနှလုံးသွင်းရင်မဟုတ်ဘဲနဲ့ပြက်ပြဲသွားတာကိုကျွေးကျွေးဖြစ်နေစေမယ်။ဒါလိုနှလုံးသွင်းပြီးအားထုတ်ရမယ်။အခုယောဂီတွေအားထုတ်ရဒီတိုင်းအားထုတ်နေတာပဲ။သူဆန်းဆန်းမဟုတ်ဘူး။ဒါ တရားသဘောမူတာနည်းနည်းလေးပြောရတာယောဂီတွေအနေနဲ့ဆိုရင်ဒီတိုင်းပဲသူကမပြောရလို့သာရားထုတ်တဲ့အဲ့ဒီခဏမစဲပြက်ပြက်သွားတဲ့သဘောတွေကိုသိအောင်လို့ပဲအားထုတ်နေတာပဲဝင်တဲ့ကျူရဲ့ရောသွက်တဲ့ဆက်ခက်ရောဘယ်ချိန်မဆိုဘူးလေခဏတိုင်းခဏတိုင်းအဲကျူမှတ်ပြီးတော့မှားရတဲ့အာယုံလေးပြက်သွားတာမှားသည့်တဲ့စိတ်ကလေးပြက်သွားတာအာယုံရောမှတ်စေရော ခဏမစဲပြည့်တယ်သွားတာတွေကိုအချက်တိုင်းချက်တိုင်းသိအောင်လို့ပဲခုလိုက်မှတ်နေတာအဲ့ဒါအတူတူပဲဘာမှမတူဘူးကဒီဒီဒေသနာဟောထားတာနဲ့ခုယောဂီပုဂ္ဂိုလ်တွေရည်ရွယ်ပြီးအားထုတ်တာနဲ့အတူတူပဲသမန်ငါချံငါပေါ်တော့တော့မှတ်နေရင်တော့အဲ့ဒါကမပြီးဘူးအခုစူးစိုက်တဲ့ခါလဲမှတ်ရမှာလေအမှားကောင်းနေတဲ့ပုဂ္ဂိုလ်ကအဲ့ဒီလိုပါပဲမှားကောင်းနေတဲ့ပုဂ္ဂိုလ်ကမှားရတဲ့အာယုံရောမှတ်စိတ်မှတ်ပြီးတဲ့စိတ်ရော ခဏမစက်ပြည့်နေတာကိုသေချာသိအောင်ဆိုပြီးတော့ကသူးစက်တွေမှတ်တယ်တခါလဲထိုင်ပြီးတော့သူးစက်တွေပေါင်းမယ်ဘိနေထိုင်နေဖြည့်ရပေါင်းနေဘိနေစသည်ဖြင့်မှတ်ဒီထဲကမြင်လာတော့ကြားတာတော့ပေါ်ရင်မှတ်တာပေါ့သူကတော့မြင်လာကတော့မပေါ်တဲ့ပါဘူးကြားတာကတော့ပေါ်ရင်လည်းပေါ်တာဒါလည်းမှတ်သိကောင်းနေတဲ့ကမပေါ်ပါဘူးသူကကိုကအတွေးအထိတွေပဲ ကောင်းတာပိန်တာကောင်းတာပုံစံပြောက်သွားလို့ရှိရင်ထိုင်တာထိတာအဲထိတာလေးတွေဟိုကထိဒီကထိဒီကနေဝေဒနာလေးပါလေးပေါ်ရင်ပေါ်ရတယ်ဒီကနေစိတ်လေးပါလေးတွေပေါ်ရင်ပေါ်ရတယ်အဲ့ဒီလိုပေါ်တာလေးတွေမှမှန်ရင်မှန်ရင်ပြောက်နေတာပဲတွေ့တာပဲမှားရတဲ့အာယုံလေးပြောက်မှားလိုက်တဲ့စိတ်လေးရတယ်ပဲဒီကဂဲနေတာပြည့်လိုက်တာလို့ပဲပြောက်သွားတာပဲဒီကလည်းဟာကြောင်ပဂရီပုဂ္ဂိုလ်နေရာချင်းမှတ်နေတာကငါတယောက်တည်းကထိုင်မှနေတယ်ဘယ်လိုထင်နေတာကိုယောဂီပုဂ္ဂိုလ်ညာထင်လာတဲ့အခါကျအဲ့ဒီလိုမဟုတ်ဘူး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 အဲဒီလိုသိအောင်အားထုတ်မယ်ဆိုတဲ့အနေနဲ့အားထုတ်တယ်ဒါအာနာပါနကထာကနေဒီလိုဟောပါတယ်အခုဒီတရားထုတ်နေတာလည်းဒီတိုင်းပါပဲထွက်တဲ့ဝင်တဲ့ဝင်တိုင်းဝင်တဲ့ထွက်တဲ့ဝင်တိုင်းထွက်တိုင်းခဏတိုင်းခဏတိုင်းမှားရတဲ့အာယုံမှားသိတဲ့စိတ်ကလေးတွေပြည့်အောင်လို့ပြည့်ပြည့်တော်တာကိုသိအောင်ကျွမ်းမယ်နောက်ပြည့်စုံတဲ့အခါကျတော့အစ္စန္ဒဝိရာကခေါ်တဲ့သင်္ခါရအလုံးစိတ်သုံးနေတဲ့နိဗ္ဗာန်အယုံကိုခါတဲ့မျက်မှောက်တွေ့သွားတယ် အဲဒီလိုတွေ့အောင်လို့လည်းမှတ်နေတာပဲအခုနိဗ္ဗာန်တွေ့အောင်လို့မှတ်နေတယ်နိဗ္ဗာန်ရှားနေတာပဲနိဗ္ဗာန်ရှားနေတချို့ကတော့နိဗ္ဗာန်ရှားတယ်ဆိုတာနိဗ္ဗာန်ကိုစိတ်ကူးထဲမှာစိတ်နဲ့ကူးပြီးတော့ရှားနေအဲဒီလိုစိတ်ကူးရှားလို့တော့မရောက်ဘူးသူကဝိပဿနာနဲ့ရှားမှရောက်တယ်ခန္ဓာ၅ပါးဤအဖြစ်အပျက်ကိုရှုနေမှအဲ့ဒီအဖြစ်အပျက်သိတဲ့အနိစ္စဒုက္ခအနတ္တအသိဉာဏ်နဲ့ပြည့်စုံတဲ့ခါကာလကြမှာနိဗ္ဗာန်ကမျက်မှောက်တွေ့ရတာနိဗ္ဗာန်တက်တက်ထိုင်းရှားနေလို့တော့မဖြစ်ဘူးဒီလိုကမဖြစ်ဘူး တချို့ကအဲ့ဒီလိုလွယ်တကူပြောတယ်နိဗ္ဗာန်တွေ့ရင်နိဗ္ဗာန်ကြာရောကောယုံနာနေရှုနေလို့ဘယ်နိဗ္ဗာန်တွေ့လိမ့်မှာတော့တချို့ကသူတို့နိဗ္ဗာန်ဝိပဿနာရှုတဲ့ပုဂ္ဂိုလ်တွေအပြစ်တောက်တနိုင်တယ်သူတို့ကသူတို့ဥစ္စာကိုကလမ်းမမှန်မဲနဲ့သူကလမ်းမှန်တဲ့ဥစ္စာတွေကိုအပြစ်တင်ပြီးတော့ဒီလိုပြောတဲ့ပုဂ္ဂိုလ်ကလည်းကြီးသေးတယ်သူကအဲလမ်းမှန်တာကဓဝါ၆ပါးကဖြစ်တဲ့ယုံနာနေအမှန်တိုင်းသိအောင်ရှုရမယ် အဲဒီမှန်တိုင်းသိပြီးအဖြစ်အပျက်ကိုသိရမယ်အဲဒီလိုသိရင်သိရင်လည်းဝိပဿနာဉာဏ်ပြည့်စုံတဲ့အခါမှာနိဗ္ဗာန်ကသူ့ဟာသူတွေ့မှာကိုကနိဗ္ဗာန်ကြီးဘယ်လိုဟာကြီးပဲဆိုပြီးတော့စိတ်ကူးရှားနေလို့အဲဒါမတွေ့ဘူးအဲဒီလိုရှားလို့ကတော့ဘယ်နဲ့မှမတွေ့နိုင်အတ္တကဝဆရောတဲ့အတ္တကဝဆရောကြံစီမှုဖြင့်မကျက်စားနိုင်တဲ့တရားတဲ့ဒီတော့ခေါ်မြန်ဓမ္မောဂံမီရောဒုဒ္ဒသောဒုရနုဘောသော အတ္တကဝသရောပါဏိတဝေရဏီရောမြတ်စွာဘုရားဘုရားဖြစ်ပြီးကစားကတရားဟောတော်မယ်ကြတော့တရားမြတ်သိမ့်ပွဲပုံကိုဆင်ញင်တယ်မေငါသည်ဒီကတော်ရအသိရသောယနမောဣတိယသည်ကာမီရောနည်းနည်းလေးစွာရကမနနဲ့တာပဲလူတွေပြီးဖို့မလွယ်ဘူးတဲ့တတ္တဝါတွေကအလွယ်တကူကြိုက်နေတဲ့တတ္တဝါတွေညာပြီးဖို့ခက်တယ် မဖို့နိဗ္ဗာန်တရားတွေသိဖို့ခက်တယ်ဒုက္ခတော့မြင်နိုင်ခဲ့တယ်နိဗ္ဗာန်တော့သိမ့်မွေ့နေတာပဲမျက်စိမှုံနေတဲ့ပုဂ္ဂိုလ်နဲ့မှုံမှုံလေးနဲ့ဆိုင်မမြင်နိုင်ရသလိုပဲပညာမျက်စိကမှုံတယ်မကြည့်ပဲနဲ့ကိုဖြစ်နေဆိုတော့ပညာမျက်စိလုံးလုံးမကြည့်ဘူးလုံးလုံးမကြည့်တော့ယုံနေတာညတာရှိတယ်အတ္တမရှိဘူးဆိုတော့ပြောတာသိမကြိုက်ဘူးအတ္တရှိနေတာပဲလို့ ဒီလိုထင်နေကြတယ်သူအဲဒီတော့ဒီတရားသိမ်မွေးတယ်တဲ့ပြီးဖို့ခက်တယ်သူတွေသောဆုံးနိဗ္ဗုဏောအတ္တကဝဆရောတက်ကကြံစီခြင်းဖြင့်အဝဆရကျက်သားရာအမဟုတ်ဘူးတဲ့တက်ကအဝဆရပဲတက်ကကြံစီမှုနဲ့တော့ကိုမရောက်နိုင်ဘူးဒီကုသနာကြံစီယူလို့ကတော့ဒီ မဲ့ဖို့နိဗ္ဗာန်စေတရားတွေဘယ်နည်းနဲ့မှမတွေ့နိုင်ဘူးဘယ်လိုမှတွေ့နိုင်တယ်ဆိုလို့ရှိရင်မဂ္ဂင်7ပါးအကျဉ်းလားအတိုင်းကျင့်ပါတဲ့မဂ္ဂင်7ပါးကျင့်လားနဲ့သမာဓိတိကောင်းဆောင်တဲ့မဂ္ဂင်7ပါးကျင့်လားတဲ့ခန္ဓာ၅ပါးတွေကျူးမှာခန္ဓာ၅ပါးတွေကျူတိုင်းကျူတိုင်းသမာဓိတိမှန်တိုင်းသိနေလို့သမာဓိတိကောင်းဆောင်မဂ္ဂင်7ပါးတရားဖြစ်တယ်အဲဒီတိုင်းရှင်တိုင်းလျှောက်ပြီးတော့ကျူသွားမှနောက်ဆုံးအရိယာမဂ္ဂင်တွေဖြစ်ပြီးတော့နိဗ္ဗာန်ကိုတွေ့ရတယ် ဖြစ်ပြနေကြုံတာအလုံးသင်္ခါရတရားတွေကိုယူပြလိုက်တယ်လို့ချုပ်ဆုံးသွားတာကွယ်သွားတာကိုတွေ့ရတယ်အဲဒါကိုအစ္စန္ဒဝိရာဂကိုရှုပြီးတော့နေတာအဲဒီလိုလက်ပြအောင်လို့အခုတရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းအဲဒီလိုဒီနေ့တစ်ချိန်ကြာရင်အဲဒီလိုကြောက်အောင်လို့ပဲအားထုတ်နေကြတာပါပဲအဲဒီဒေသနာနဲ့ညီပါတယ်ကိုအားထုတ်နေတာတွေအကုန်လုံးညီတယ်တော့ယောဂီပုဂ္ဂိုလ်တွေအဲဒါပါလေးကမှတ်တာမယ်ကောင်းတယ်ကနည်းနည်းတဲ့ဥစ္စာတွေလွယ်ဘူးမလွယ်ပေမဲ့ဒါလေးလူဆောင်ပုဂ္ဂိုလ်နဲ့ဆိုတော့နားလည်သွားပါပြီ အာယုန်နဲ့မှစိပြည့်ပြည့်သွားတာကခရဝိရာကအဲဒီခရဝိရာကကိုမှတ်လည်းရဲ့တွေ့မြင်တာကဝိရာကနုပါဒနာကဝိပဒနာပဲသင်္ခါရအလုံးမပေါ်လာပဲကျင့်တာကအစ္စတဝိရာကအဲအဲဒီဝိရာကကိုရောက်လည်းရဲ့တာရောက်တာတွေ့မြင်တာကဝိရာကနုပါဒာအရိယာမဲရောက်တာသူကတော့အဲဘေးမှာပြည့်ပြည့်သွားတာကိုမြင်တဲ့သဘောမဟုတ်ဘူး၊တုံငိမ့်နေတာကမြင်တဲ့သဘောမဟုတ်ဘူး ရှုနေတဲ့ပုဂ္ဂိုလ်ဘာကိုပျောက်သွားတယ်လို့ဖြစ်ပြီးတော့ချုပ်ငင်းတဲ့သဘောတည်းကိုသက်ဝင်သွားတယ်လို့ဖြစ်ပြီးတော့ကိုရောက်သွားတာအဲဒီရောက်ပြီးတော့မြင်တာတဲ့ရောက်တာကိုမြင်တယ်လို့ခေါ်တယ်ဒီမှာမျက်စိနဲ့မြင်တာမျိုးမဟုတ်ဘူးဘေးနားမှာအရာဝတ္ထုတစ်ခုခုရှိနေတာတွေ့တာမျိုးမဟုတ်ဘူးချုပ်ငင်းတဲ့သဘောတည်းကိုရောက်ပြီးတော့ပြီးတာကိုမြင်တယ်လို့ဒီမှာသုံးတာတဲ့အဲဒီဝိရာကနှမျိုးပြောင်းလို့အာထုံမယ်လို့နှလုံးသွင်းပြီးတော့အာထုံရတယ်ဒါတက္ကနာပြီးသွားပါပြီ နိရောဓ ानु ပါတိအတ္တရိသမိတိသိခတိနိရောဓ ानु ပါတိပတ္တိသမိတိသိခတိနိရောဓ ानु ပါတိချုပ်ခြင်းကိုရှုလျက်အတ္တရိသမိတိဝင်သက်ကိုဖြစ်စေရဝင်သက်ရှုအပ်ဟူ၍ပတ္တိသမိတိထွက်သက်ကိုဖြစ်စေရထွက်သက်ဆက်ရဟူ၍သိခတိရှင်းအားထုတ်၏နိရောဓချုပ်ခြင်းဒါရနဲ့နိရောဓဆိုချုပ်ခြင်းဒါလည်းဝေါဟာရလောက်ကွဲတာပါပဲ ထူးပါဘူးပြက်ပြယ်တာနဲ့ချုပ်တာနဲ့အတူတူပဲပြက်တယ်ချုပ်တယ်ပြင်းသွားတယ်ငြိမ့်သွားတယ်ပျောက်သွားတယ်ကွယ်သွားတယ်အဲမရှိပဲဖြစ်သွားတယ်အတူတူပါပဲဒီဥစ္စာတွေဒါတွေအတူတူပဲဒါပဲမဲ့လို့မြတ်စွာဘုရားဒေသနာမှာဝိရာဂနဲ့နိရောဓကတော့နိရောဓကအထက်အထက်တန်းစားနေနဲ့ရင့်တယ်ဝိရာဂကနုတယ်ဒါကြောင့်တိတ္တမိတာမဲ့တဲ့ဒါကတော့အိဋ္ဌာနုပသနာကအနုစားတယ် ဝိရာဂ ानु ပါဒနာကအလတ်စားတဲ့နိရောဓ ानु ပါဒနာကအရင်စားတဲ့ဒါတွေအတူတူဖဲတဲ့သူကအဲအနိစ္စမမြဲဘူးရှုတာနဲ့ဝိရာဂအပြစ်ပြသွားတယ်ဆိုတာလည်းမမြဲတာပဲအတူတူပဲဆိုအလတ်စားနည်းနည်းကျင့်လာတယ်နိရောဓချုပ်သွားတယ်ဆိုတာလည်းပဲပြစ်သွားတာအတူတူပဲဒါကကျင့်လာတယ်ဒါကြောင့်အဲအနုအလအရင်သုံးပါးကွဲတယ်တဲ့သူကဒီလိုကွဲတာလေဒါပေမဲ့လို့ဟိုမဟာဝိပဿနာ9ပါး မဟာဝိပဿနာ၁၈ပါးခွဲတဲ့နေရာမှာဝိရာဂ ानु ပါဒနာနိရောဓ ानु ပါဒနာစာနှစ်ခုရှိတယ်သူကဆင်းရင်ပဲအဲ့ဒါကဒီကနိရောဓ ानु ပါဒနာစာဘာတော့ဆိုမောဇိတုကမြတာညာနဲ့ဗလပတ္တအားကောင်းတဲ့ညာပဲဒီလိုဆိုတဲ့ဒီကာကဖွင့်တာဒါတော့ဝိရာဂ ानु ပါဒနာကလည်းပဲလူလူပဲအသိနာမှာပဲနိဗ္ဗိဏညာပြီးတော့ဖြစ်တဲ့ဥစ္စာပဲနိဗ္ဗိဏပြီးတော့ဝိရဇတိကိုနိဗ္ဗိဏဝိရဇတိကိုဒီလိုလာတာကိုဝိရာဂ ानु ပါဒနာကနောက်ကြတယ် ဝိရအနုပါဒနာပြီးတော့နိရောနိရောဓအနုပါဒနာပြီးတော့ဝိရအနုပါဒနာလည်းမုသိတိညတာအနုစားပါဟိုကအရင်စားဆိုတော့ဒီကအနုစားပဲဒီလိုရတယ်လားသက္ကရာတိကာတွေအဖွင့်အတိုင်းယူရတာပေါ့သက္ကရာတိကာတွေမရှိတော့ကိုယ်ပါကိုယ်ယူရမယ်ဆိုရင်ဒီဥစ္စာတမျိုးယူရင်တော့ဖြစ်တယ်ဒါပေမဲ့လည်းသက္ကရာတိကာတွေရှိနေတယ်ရှိနေတော့သူ့ဟာကြော်လုံးလေးယူလုံးလေးယူသက္ကရာတိကာတွေကိုမကြည့်ဘဲနဲ့ယူမယ်ဆိုရင်အိသနုပါဒနာဝိပဿနာကိုပြောတယ် ဝိရဂ ानु ပါဒနာကမဲ့ကိုပြောတယ်နိရောဓ ानु ပါဒနာကခိုးကိုပြောတယ်ဆိုရင်သူကဒီလိုယူရင်ပို့ပြီးတော့လွယ်တယ်သူကဒီပြင်ညာဝိရဇတိဟောရင်မဲ့ကြည့်တယ်ပဲအဲ့တော့မဲ့မဲ့ပြီးတော့ခိုးပို့ပြီးတော့ပဋိနိဒကကတော့အထက်မဲ့ညာနေအတွေ့ဝိပဿနာတဖန်ထပြီးတော့ယူတာကိုဖန်ထပြီးတော့သုံးလို့တော့အဲဒီလိုယူမယ်ဆိုရင်ပို့ပြီးတော့ကျင်းတယ်ဒါပေမဲ့လို့သက္ကရာတိကာတွေပွင့်လာတာနဲ့လူတိုင်းမဘုံကြီးကဒီလိုဟောနေရတယ် နောက်အနိရောဓ అను ပါဒနာနဲ့ခရဒီဝိရ అను ပါဒနာကတော့သဘောအချင်းတူပါတယ်နိရောဓကလည်းနှစ်မျိုးရှိတယ်တဲ့ခရနိရောဓအစ္ဆနာနိရောဓအတူတူပါပဲဝေါဟာရလောက်ကွဲတာနိရောဓနဲ့ဝိရကသာလောက်ကွဲတာမတူဒါတော့လွယ်နေမှာတိုင်းမှာတိုင်းအာယုန်နဲ့မှစိတ်ချုပ်ဆုံးသွားခုနကပြည့်ပြည့်သွားတယ်ချုပ်ဆုံးသွားတယ်ချုပ်ဆုံးတယ်ပြည့်ပြည့်တယ်ဆိုတော့ဝေါဟာရပဲကွဲတာဘာမှမတူဘူးကုံသွားတာပျောက်သွားတာအတူတူပါပဲဒါပေမဲ့လို့ဒီဥစ္စာက မိုးစိတုညတာညာအရင်စားမှရှင်တဲ့ညာတဲ့ကိုင်ဆိုရမယ်လားတော့ဓာတိချက်လို့မလို့အာယုန်နဲ့မှစိတ်သုတ်ဆုံးသွားတာကမရနိရောဓ ချုပ်သွားတယ်သုံးသွားတယ်ကုံသွားတယ်ပျောက်သွားအတူတူပါပဲသူကနည်းနည်းရှင်းတာပဲရှိတယ်အဲဒါကနိရောဓ ानु ပသနာလားဝိပဿနာပဲရှင်းမှရင်လည်းတွေ့နေသင်္ခါရအာလုံးမပေါ်လာပဲချုပ်ငြိမ်းတာကသစ္ဆန္ဒနိရောဓ အလုံးမပေါ်လာပဲနဲ့ငြိမ့်သွားတာပေါ်ပြီးမှကြောက်တာမဟုတ်ဘူးပေါ်ပြီးမှကြောက်တာကတော့ဝိပဿနာအားရမပေါ်လာပဲနဲ့ငြိမ့်သွားတာပေါ်လာတဲ့သဘောကိုမတွေ့ရပဲနဲ့မပေါ်လာပဲနဲ့ငြိမ့်တာဒါနိဗ္ဗာန်ပဲညာနာညာပြိဋိမာသုတိမာနောက်ယုံနာနေမပေါ်လာပဲနဲ့ဒါလည်းငြိမ့်သွားอืมဒေသဝုပသမောသူခေါ်ဒေသတို့သင်္ခါရတရားတွေဝုပသမောငြိမ့်ခြင်းသည် ငြင်းရဖြစ်သောနိဗ္ဗာန်ကိုသူခေါ်ချမ်းသာ၏။သာဝိသင်္ခါရအိသသာဝိသင်္ခါရဒုက္ခသာဝိဓမ္မာအနာတ္တဆိုတဲ့ဂါထာမှာဟောထားတယ်။အလုံးစုံသင်္ခါရရဲ့အိသဒုက္ခအနာတ္တကြီးတယ်ပဲ။အဲဒီတရားတွေဆင်းရဲကြီးတယ်ပဲ။ဒါတွေအိသဒုက္ခအနာတ္တတွေတွေ့ရတဲ့အခါမှာယောဂီပုဂ္ဂိုလ်ကညီငွေတယ်ဒီလိုဖြစ်ပြနေတဲ့တရားတွေကြီးတယ်ပဲ။ညီငွေတယ်။အဲနိဗ္ဗာန်ညာဖြစ်တဲ့ ဘာလို့လဲဆိုမသိတဲ့ပုဂ္ဂိုလ်တွေဘုရားတော်သူကငြင်းနေတဲ့အနေချမ်းသာနေတဲ့အနေငါဟုတ်နေတဲ့အနေဆိုတော့ตายရာဖြစ်နေတော့ကိုယ်ကိုယ်လည်းตายရာပြမြတ်ကိုယ်လည်းตายရာအဝိပဿနာယောဂီကအဲဒီနိဗ္ဗာန်ညာမရောက်တဲ့ခါကျတော့ခုဘင်္ဂညာကလွန်သွားပြီးတော့ဘင်္ဂဗျာအာရိနောကနိဗ္ဗာန်ကိုမှတ်တိုင်းမှတ်တိုင်းအာယုံရောမှတ်စီရောပျောက်ပျောက်နေတာကြီးတွေတွေ့ရတယ်။ကြောက်စရာကောင်းတယ်ထင်လာတယ်။မကောင်းတဲ့တရားတွေပဲပြည့်မြင်လာတယ် မကောင်းတဲ့တရားအပြည့်မြင်တော့ညီငွေရောပေါ့မကောင်းမှတော့မကောင်းတဲ့တရားအလိုမရှိတော့ဘူးအဲညီငွေလားအနေပင်လည်းဒီညီငွေကြီးညီငွေတော့အဲ့ဒီပုံကိုယ်တွေဒီလိုဖြစ်ပြနေတဲ့တရားတွေချင်းအလကားပဲတဏှာကြီးဖြစ်ပြနေလဲတဏှာကြီးလုံးဒုက္ခရောက်နေတာပဲတရည်လုံးဖြစ်ပြနေလဲဒုက္ခရောက်နေတာတလားလုံးဖြစ်ပြနေလဲဒုက္ခရောက်နေတာတစ်နှစ်လုံးဖြစ်ပြလဲဒုက္ခရောက်နေတာအဲဆယ်နှစ်လုံးဖြစ်ပြလဲဒုက္ခရောက်အသက် 50ရှိတဲ့ပုံကိုယ်တွေ50လုံးဒုက္ခရောက်လာဖြစ်ဖြစ်နေတရားတွေပဲတက်တရားရှိလို့ရှိရင်တက်တရားကာလပါလုံးအနှစ်တသိန်းနာမှာတက်တသိန်းအနှစ်တသိန်းတက်ရှိနေအနှစ်တသိန်းဒုက္ခရောက်နေတာပဲဒါကိုအကျမ်းင်းတွေ့ရင်တော့မှန်တယ်သူကအနှစ်တသိန်းကာလပါလုံးအတွင်းမှာသူခန္ဓာကိုယ်တက်ပြုနေတဲ့သောက်ချက်ရတယ်ဘယ်လောက်များမလဲဆိုတာအများကြီးသူကနေ့စဉ်နေ့စဉ်သူအစာကျွေးရတယ်အဲဒါနေ့စဉ်နေ့စဉ်စားဖို့ကြားရတာကိုအနှစ်တသိန်းဆိုတော့ စားကြည့်မနေဘူးအများကြီးကုန်သွားမယ်လို့လားဒီကစားပြီးကြတော့လေအဲ့လိုစားအစာကျင်ညက်ပြီးကောင်းကိုယ်တည်းကကောင်းကောင်းမွန်ထွက်အောင်မမထွက်လို့ချင်းအဲ့ဒါလည်းဒုက္ခပဲပြီးတော့ဒီဥစ္စာတွေအငြိအကျေးတွေထုတ်ပြရတယ်မြေမိုးချိုးပြရတယ်နေကောင်းထိုင်ကောင်းအောင်လည်းပြုပြင်ရအများကြီးအနှစ်တသိန်းဆိုတော့အများကြီးပဲအခုအသက်တရားသားမှာတော့မှလူတွေနှစ်တရားလောက်မတိုင်ခင်ပဲ ဒုက္ခတွေတော့ရောက်လာပြီဆိုတာကြည့်ရင်မြင်လာတယ်ညာဆင်ရင်လို့ရှိရင်ဘာမှအနှစ်သာရဖိုးတန်တာတော့မရှိဘူးကြာလေကြာလေဒုက္ခတွေများများရောက်နေပြီပဲဘာမှဖိုးတန်တာမရှိဘူးအဲဒါတော့ပြည့်ပြည့်နေတဲ့တရားတွေကြီးတဲ့တွေ့နေရတဲ့ယောဂီမှာညီငွေကြတွေပဲဒီကတန်တရားလုံးတော့မသိရလို့ဖြစ်လာကြာလာတယ်။နောင်လည်းပဲမသိပဲနေရင်တန်တရားအစအဆုံးရှိသွားအောင်ပဲဒီလိုဖြစ်ပြနေတာတွေအကောင်းမှပြီဒုက္ခတွေရောက်သွားအောင်ပဲ နိဗ္ဗာန်နဲ့ဒီညီငွေတယ်ညီငွေတော့ဘယ်နဲ့ဖြစ်လာတော့ဒေတာဥပါသမောသူခေါ်ဒါတွေမရှိမှအေးမှာပဲဒါတွေငြိမ့်တော့မှအေးမယ်အဲဒါတွေညီနာနိဗ္ဗာန်ပဲမဖြစ်ပေါ်လာပဲနဲ့ညီနာနိဗ္ဗာန်ပဲအဲကြောင့်သင်္ခါရအလုံးမပေါ်လာပဲချုပ်ငိမ့်တာကအစ္စန္ဒဝိရာကသင်္ခါရအလုံးပရိနိဗ္ဗာန်သုတိမှနောက်ကာလမှာ မဖြစ်ပေါ်လာပဲငြိမ်းသွားတာလိုပဲအရိယာမေခဏမှာလည်းပဲအဲဒီလိုငြိမ်းတဲ့သဘောကိုတွေ့တယ်တကယ်ငြိမ်းလာတော့ကိုယ်ထဲမှာတော့ရှိတော့ရှိတာပေါ့လေယုတ်တရားတော့ရှိနေတာပါပဲယုတ်ကိုကြီးကကြောက်သွားတာမဟုတ်ပါဘူးဒါပေမဲ့လို့အဲဒီငြိမ်းတဲ့သဘောပဲညာထဲမှာထင်ပြီးတော့ငြိမ်းတဲ့သဘောနဲ့ရောက်သွားတဲ့နေရာတွေထင်းတဲ့သူကအာယုန်နဲ့မှစိတ်ထူဆုံးအာယုန်နဲ့မှစိတ်အဲထူဆုံးသွားတာကဖျက်နေတာဖျက်နေတော့တာဝိပဿနာအာယုန် သင်္ခါရအာရုံမပေါ်လာပဲချုပ်ငြိမ်းတာအစ္ဆန္ဒနိရောဓသာအရိယာမေအာယုံ၄ပါးပဲဒီနိရောဓနှစ်ပါးကိုမှတ်လဲရောက်လဲတွေ့မြင်တာကနိရောဓ అను ပဒနာတဲ့ဆိုရမယ်ဒီနိရောဓနှစ်ပါးကိုမှတ်လဲရောက်လဲတွေ့မြင်တာကနိရောဓ అను ပဒနာ အရာမှာဆိုအနုယင်ခေါ်ပါတယ်ခရဝိရာဂကိုရှုတဲ့ဝိရာဂ ानु ပဒနာနဲ့ခရနိရောဓကိုရှုတဲ့နိရောဓ ानु ပဒနာလားဝိပဒနာကြီးတယ်အနုအယင်ပဲကွာတယ်မုသိလူမြတာညာနဲ့သရတိကာရီအဆိုရအစ္စန္ဒဝိရာဂကိုရောက်ပြီးတော့တွေ့သွားတဲ့အရိယာမဲ့ဝိရာဂ ानु ပဒနာခေါ်တယ် အစ္စန္ဒနိရောဓကိုရောက်ပြီးတော့တွေ့သွားတဲ့အရိယာမဲ့နိရောဓ ानु ပမနာခေါ်တယ်။ဒါနကုကဘာထူးလို့ဒါတော့ဘာမှမထူးအတူတူပဲနာမည်လောက်ပဲကွာ။မဲ့ကတခုတည်းရှိတာကိုအနုရင်ခွဲလို့လည်းမရဘူးဘာမှခွဲလို့မရဘူး။ဟာတခုတည်းပဲဘာမှမထူးဆိုတာကအမီလောက်ပဲကွာတယ်။အဲပြည့်ပြည့်တာကနိဗ္ဗာန်ယုံနာသင်္ခါရပြည့်ပြည့်တယ်ဆိုတာနဲ့နိရောဓချုပ်တယ်ဆိုတာဟာဟောရတာလောက်ပဲကွာတယ်ဘာမှမထူးနိဗ္ဗာန်တနိဗ္ဗာန်လည်းပဲ။ မဲ့လက်တမဲ့ထဲပဲဘာမှမထူတာတော့နောက်ပြီးတော့ပဋိနိသကာနုပါတိအာသရိတာမိတိသိခတိပဋိနိသကာနုပါတိပါသရိတာမိတိသိခတိပဋိနိသကာနုပါတိတပံသွန်သောအာဖြင့်ပြုလျက်အာသရိတာမိတိဝင်သက်ကိုဖြစ်စေအဟုအာသရိတာမိတိထွက်သက်ကိုဖြစ်စေအဟုသိခတိရှင်၏ ဒါပါဠိတော်အဲ့ဒါကိုဒီကဘာသာပြန်တာပြီးနေတဲ့ကျုပြန်လေပဲလေးချက်နောက်ဆုံးမှဆိုတာကတော့အဲ့ဒီလေးခုဟာနောက်ဆုံးစတုကပဲဆိုတာသိအောင်လို့ဒါကခုမြတ်ထည့်ထားတာပါဒါကတော့အဲပဋိနိဒေကျုပြန်လေရဲ့ဒီရင်ပဲဒီနေ့ကနုပတိကိုပဋိနိဒေကအားဖြင့်ကျုတာပဋိနိဒေကကိုကျုတာတော့မဟုတ်ပဋိနိဒေကဖြစ်ပြီးတော့ကျုရဲတဲ့อืม နဲ့ဆိုရမယ်ပฏิနိဗ္ဗေသူပြန်လျက်လေးချက်နောက်ဆုံးမှာအင်း သာသတုက၄နည်းပြဓမ္မအနုပါဒနာသာဓမ္မအနုပါဒနာအဲပဋိနိဒကပဋိနိဒကဒီပင်လေအနုပါဒနာပဲဒီကြတော့ကိုသက္ကရာကဒီလိုဖွင့်တယ်ပဋိနိဒကကိုရှုတယ်လို့မဟုတ်ဘူးပဋိနိဒကောဧဝအနုပါဒနာပဋိနိဒကအနုပါဒနာလည်းဒီလိုဖွင့်တယ်လို့ပဋိနိဒကအနုပါတိကိုလည်းပဋိနိဒကအားဖြင့်ရှုလျက်လို့ဒီလိုပြန်ရမယ်ပဋိနိဒကကိုရှုတာမဟုတ်ဘူး တဖန်ဆွန့်လွတ်သောအားဖြင့်ပฏิကတဖန်လို့နေတက်ကကဆွန့်တဖန်ဆွန့်လွတ်သောအားဖြင့်ကျူရီတဖန်ဆွန့်လွတ်တဲ့အနေအားဖြင့်ကျူရီအဲ့ဒါပฏิသင်္ခာနုပဒနာနဲ့သင်္ခါရုပ္ပခာညာမယ်တဲ့ဝိပဿနာကဆိုရင်အဲ့ဒါရအဲဘုန်းကနိရောဓ అను ပါဒနာကမုစိတုမြနာညာဆုံးလို့ရှင်ပြီမိမိတို့ခန္ဓာကိုယ်ထဲမှာရှိတဲ့ယုံနာနေရာ အကုန်လုံးဘာမှသုံးမကြဖုံးမတောင်မကောင်းတဲ့တရားတွေကြီးတွေပဲမြင်လာတော့နိဗ္ဗာန်ကြီးငွေကြီးငွေတော့သွန်းလွတ်ခြင်းလာပြီသွန်းလွတ်ခြင်းတော့သွန်းလွတ်နိုင်အောင်လို့သူအထူအားလိမ့်မယ်တဲ့ဥပမာပေးထားတယ်လူတယောက်ရေကန်နဲ့ကြီးအိုင်နဲ့ဆင်းပြီးတကလားငါးဖန်းနဲ့ငါးဖန်းတဲ့ခါကလာမှာအဲဒီမွေးကို တွေ့တာနဲ့ငားမှပြီးတော့မွေကောင်းကိုသုံးမိတယ်မွေကောင်းသုံးပြီးတော့ဟာငားကြီးတော့ရပြီဆိုပြီးတော့အမှန်တဘောကြအားရနှစ်သက်ဝမ်းမြောက်ပြီးတော့အပေါ်ကိုပေါ်ပြီးတော့ကြည့်လိုက်တယ်ပေါ်ပြီးတော့ကြမွေကြီးဖြစ်ငားမဟုတ်ပဲဖြစ်မွေစိုးဖြစ်မွေစိုးဆိုတော့ကြောက်တာပေါ့မွေဆိုလို့ရှိရင်မစိုးတော့မှကြောက်တယ်မွေညာမွေညာတချို့က မွေလားမပေါင်းသိကြောက်တယ်ကြောက်ကြတဲ့ကောင်ယွန်ညာတဲ့ကောင်မှမွေစဲကောင်ကြီးအဲ့တော့မွေကြောက်တော့ဒီမွေကဒီတိုင်းအသာလွတ်လို့လည်းပဲအသာလွတ်ရင်ကိုယ်ကြိုက်သွားအောင်မှာတို့အကြကြည့်လို့မွေလွတ်ခြင်းမဲ့လွယ်တာဘုရားသွားကြိုက်နေမှာတော့ကြာမီဆွဲမီဆိုတာလိုပဲမွေသွားကြိုက်နေလို့ချင်းမွေလွတ်ဖို့ရတယ်လွယ်တာမဟုတ်ဘူးအဲ့တော့မွေလွတ်ကျင်လာလွတ်ကျင်လာတော့ဒီမွေလွတ်ဖို့ရသူအထောက်ရမှာဘယ်နဲ့လွတ်ရမလဲ ရှိဥစားပန့်လို့ဥမပြင်မှာတော့မွေသူသာသာကြီးဆိုငါကြိုက်သွားတယ်ပန့်လို့လည်းဆိုပြီးတခါလဲနေဒီက6ပတ်9ပတ်ပေါ်တယ်မှု့ရတယ်တခါလဲငွေကြီးကိုရမ်းပြီးတော့မှု့လိုက်တယ်အပပေါင်းတော်တော်များများမှု့ပါပြင်ပါဒီက6ပတ်ဆိုရင်ငွေတချို့တန်ရင်ကြိုက်တယ်ဦးမယ်သူအဲ့ဒီမှာငွေကြီးတော့ပန့်သွားအောင်လို့အပပေါင်းများစွာကြီးရမ်းလိုက်ရမှာလှည့်ရရမှာတခါလဲခေါင်းပေါ်ဝဲပြီးတော့ရမ်းလိုက်ရအဲဒီလိုရမ်းပြီးတော့မှ မောလောက်ပန်းလောက်တဲ့အခါကျမှတခါလဲလက်ကနေပြီးထုတ်လိုက်ရင်သူ့အချိန်နဲ့သူအဝေးတခါလဲဆင်းသွားမှာ哦အဲဒီလိုလွတ်ရတယ်တဲ့မွေးอืมအဲဒီလိုလွတ်ပြီးတဲ့အခါကာလကြတော့လည်းပဲအဲမွေးတခါလားနေဝင်လို့လွတ်လောက်ရတခါပြေးအောင်မှလို့ဆိုတာမပြေးလို့ရှင်ဒီကမွေးရတခါထပြီးလိုက်မှလည်းကြောက်ပါသေးတော့လို့ဆိုတာပြေးအောင်မှအဲတော့ပြေးပြီးတော့လွတ်လောက်ရကြမှာပြန်လှည့်ကြည့်တယ်ဆိုတာကိုอืม ပေးရတော့ငါမွေကြီးကတော့လွတ်သွားပြီဆိုပြီးညာလှည့်ပြီးသရကရာဥပမာပေးတယ်အဲ့ဒါဝိပဿနာဉာဏ်နဲ့အစဉ်ဖြစ်ပုံလေပထမကဝိပဿနာမရှိခင်တုန်းကရှုပင်ရှင်ရတော့လည်းဉာဏ်မဖြစ်ခင်တုန်းကမိမိတို့ခန္ဓာကိုယ်ကြီးကိုမြဲတဲ့အနေအချင်းနဲ့ပါရခဲ့တဲ့ဆမ်းသာတဲ့ကောင်းတဲ့လှတဲ့တင့်တယ်ဆိုပြီးသာရတဲ့ကိုယ်ကိုယ်ရောသူများကိုယ်ရောပေါ်နေလို့သာရနေကြတာငါပဲသူပဲယောက်ျားပဲမိန်းမပဲဆိုပြီးသာရခဲ့တဲ့ အဲ့ဒါဗာနဲ့တူတော့ဆိုခုနရေထဲမှာငါးဖမ်းတဲ့ပုဂ္ဂိုလ်ကမွေကြီးကိုထုတ်ပြီးတော့ငါးကြီးပြင်ပြီးတော့တခါလဲတာယာသိမ့်ပိတ်တာနဲ့တူတယ်တူတယ်ဆိုတော့တူတယ်သူကဟုတ်လားမွေကြီးမွေမမသိသေးပဲဟာကိုမွေမမသိသေးတော့အဲ့ဒါတာယာနေတာငါးကြီးတော့ကြာပြီညာကြတာအဲ့ဒီကငါငါကြီးကြီးရတယ်ဆိုရင်ငါဒီငါကြီးကြောင်းလိုက်ရင်တော့ဘယ်နှပိတ်တာလို့ရှိမလဲမသိဘူးသူက ရောင်းလိုက်လို့ရှိရင်ပဲဗိုက်ဆံဘယ်လောက်ရမယ်ဘာကဘယ်လောက်ဝယ်မယ်စသည်ဖြင့်စိတ်ကူးတွေလည်းပြည့်ပြည့်ပြည့်ဥမှာပေါ့သူစားအဲ့ဒီစိတ်ကူးတွေလည်းရောက်ရှင်လည်းရောက်မယ်ပြောလို့မဖြစ်ဘူးသူစားအဲ့ဒါလိုပဲကိုယ်ယုံနာသူယုံနာနေအစတုန်းကအဖြစ်အပျက်အနိစ္စဒုက္ခအနတ္တမသိခင်တုန်းကပါရမကြတာကိုမြဲတဲ့အနေချမ်းသာတဲ့အနေကောင်းတဲ့အနေလှပါတဲ့အနေတည်နေတဲ့အနေတ attva ဟုတ်တဲ့အနေငါသူယောက်ျားမိန်းမအနေအချင်းခါတယ်ပါရမကြပါရတယ်သိပါရတယ်လို့ဆိုတာอืม ကိုယ်နဲ့စားတဲ့ဥစ္စာလေးဆိုရင်သူများအထိမခံနိုင်ဘူးအထိမခံနိုင်ဘူးအဲကိုသားလေးတွေသမီးလေးတွေကငိုသာကြလို့ပြင်ငါသားဘယ်သူကဘယ်နဲ့လောက်ပါလဲဒီလိုကိုသူကသူ့အသူငိုဝင်မလို့သူများသူများနှိမ့်ဆက်မှာအထိမှာကိုအထိမခံနိုင်ဘူးဒီလိုအဲဒီရင်ဟာလေးလည်းဒီလိုပါပဲအထိမခံနိုင်ဘူးအိမ်လူအိမ်သားအချင်းချင်းလည်းပဲဒီလိုပဲကိုယ်နဲ့စားတဲ့အဲယောက်ျားချင်းမိန်းမချင်းဒီတင်ကမိန်းမယောက်ျားတွေနဲ့နိစ္စတာတွေပါတယ်သူမကြိုက်ဘူးသူဥစ္စာဒီဥစ္စာတွေက သူသိမ့်ပိုက်ထားတာအတော့ကိုသိမ့်ပဲနည်းနည်းသိမ့်ပိုက်တာမဟုတ်ဘူးလို့ဆိုတာအဲဒီလိုသိမ့်ပိုက်ထားတာပစ္စည်းဥစ္စာတွေလည်းဒီလိုပဲလျှောက်ပြီးသိမ့်ပိုက်ထားတာခုနမွေကြီးဆုပ်ထားတာနဲ့တူတယ်အဲဒီမှာငါးကြီးတော့ရပြီထုတ်ကြည့်လိုက်ဦးမှာပဲလို့ဒီထုတ်ကြည့်လိုက်တာရေပေါ်ပေါ်ကြည့်လိုက်တဲ့ကလေရေး30နဲ့ဆိုတာမွေဟောက်ရမွေဟောက်ကအရေးအရေး30ရှိအရေး3ခုရှိအဲလေရေး30မြန်မွေဆိုးကြီးပါလားဒီမှာမြင်တာ အဲဝိပဿနာရှုတဲ့ပုဂ္ဂိုလ်ကရှုပါများတော့အနိစ္စဒုက္ခအနတ္တသုံးခုမြင်လာတာကိုလည်းရေးသုံးစင်လို့ပဲသူလက္ခဏာရေးသုံးပါတယ်။ဒါကဆရာကြီးကလည်းသူကြားထားတယ်လို့လူတွေနားလဲအောင်ပြောရတော်တော်ကြားထားတယ်သူဆိုဘောတိုင်းသူဖြစ်ပြနေတာအလိုတိုင်းမဖြစ်တာသို့မရတာကအနတ္တလက္ခဏာတည်းပြောခဲ့တယ်။အဲဒီလက္ခဏာရေးသုံးပါတွေ့တာကိုဝိပဿနာရှုတော့မရှုတဲ့ပုဂ္ဂိုလ်ကမတွေ့သေးဘူး။သာဝတ္ထဲမှာ အဲဒီလိုရေးထားတဲ့စာတွေအပြန်ပြန်ဖတ်အကောက်ခေါက်ဖတ်စဉ်းစားကြည့်မထင်ပါဘူးမထင်ပါပြောတာဟောတာယုံကြည်မှာပဲကြည့်မှားထားရင်ဟောတာယုံကြည်မှာကိုညာနဲ့မတင်အခုဖြစ်ခဲ့ဖြစ်ခဲ့ယုံနာလေးတွေရှုနေပါဒါလိုရှုနေတော့ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်တွေ့ပါများလာတဲ့အခါမမြဲဘူးဆိုတာသူ့အတူသဘောပေါက်လာဖြည်းဖြည်းတည်းချင်းနဲ့ဆင်းရဲကြီးပဲဘာမှအသုံးချတဲ့တရားတွေမကောင်းတဲ့တရားတွေပဲထင်လာသူ့သဘောတည်းသူဖြစ်ပြနေတဲ့တရားတွေပဲအနာတ္တတရားတွေပဲထင်လာအဲဒီမှာလက္ခဏာရေးသုံးပါးနဲ့ခုနမွေကြီး ရေပေါ်ခေါ်ကြည့်တဲ့အခါလည်းရေးသုံးစင်ကျင်တော့အမွေစိုးကြီးပါလားဆိုတာပြီးတယ်လို့ပဲတဲ့အဲမွေစိုးကြီးပြီးတော့မွေစိုးကြီးအပြစ်မြင်လာကြောက်လာတာပေါ့မွေစိုးကြီးကြောက်လာတယ်တဲ့ဟုတ်လားအပြစ်အပြစ်တက္ကနာရဲ့သုံးပါးမြင်တော့အပြစ်အပြစ်တွေမြင်တော့ဗရညာကြောက်เสียကောင်းတယ်ဆိုတာသိတာอืมဒါတွေကိုသိမ့်ပိုက်ထားတာငါအနေနဲ့သိမ့်ပိုက်ထားတာကြောက်เสียပဲလို့မြင်လာ ကြောက်စရာကောင်းရုံကအပြည့်လည်းမြင်လာတယ်ဒါမကောင်းတဲ့တရားတွေပဲဟိုငွေစိုးကြီးကင်ထားမိတာကမှားတာပဲမစားကငွေစိုးကြီးငါးမှပြင်းကဖမ်းတာလက်နဲ့ထုတ်မိတာငါတော့မှားတော့တာဒုက္ခဘုံတော်ငွေစိုးကြီးကြိုက်တော့မယ်လို့အပြည့်မြင်လာကြိုက်ရင်သေးလိမ့်မယ်ပြည့်မြင်လာကြောက်ပြီးတော့အပြည့်မြင်လာအပြည့်မြင်တော့ဒီငွေကြီးထုတ်မထားခြင်းတော့ဘူးဘောဒါငွေကြီးက မပျော်မွေ့တဲ့သဘောဖြစ်လာမူကြီးဆုပ်အသားတုံးကမူကြီးဆုပ်သုံးမိတာကိုပဲပျော်စရာကြီးငါကြီးရလာတာဘုရားမနာဝန်တာစရာကြီးသူမပျော်တော့ဘူးမကင်ရင်တော့လွတ်ကျင်လာပြီတဲ့မူစိတ်ပြညာညာဖြစ်လာလွတ်ကျင်တော့ဘယ်ပုံပဲနည်းလွတ်ရပါမလဲဆိုတော့ကြံရသေးတယ်ခုနပြောတယ်အဲ့ဒါလိုပဲပฏิသင်္ခါညာနဲ့သင်္ခါရုပ္ပခါညာနဲ့လောက်ရတာပဲဒီမှာမွေကြီးကြားရတာလို့လားမွေကြီးကအဲမောပန်ကောင်းလို့၃၄ပါးသင်္ခါ၁၀ပါး ပါပေါင်းတော်တော်များများညာလိုက်ပါတဲ့။ဒါပြိသင်္ခါနဲ့သင်္ခါရုပ္ပခဏညာနဲ့ပြအောင်လုပ်ရ။အဲဒီကပြိသင်္ခါနဲ့သင်္ခါရုပ္ပခဏညာရင့်တန်တဲ့အခါကာလကျတော့ဘုဒ္ဓရူပနဲ့မညာကနေပြီးဟိုကလွှတ်တာပေါ့။သင်္ခါရတွေသင်္ခါရဖြစ်ပြတဲ့ယုံနာသင်္ခါရတွေအာယုံတွေကိုဆွန့်လွတ်ပြီးယုံနာသင်္ခါရငြိမ့်တဲ့သဘောတည်းကိုအသိဉာဏ်နဲ့သက်ဝင်သွားတာသင်္ခါရချုပ်ငြိမ့်တဲ့သဘောတည်းရောက်။အဲမူကြီးလွှတ်လိုက်တာနဲ့တူးတယ်။ ပြီးတော့အဲဒီခြုံငိမ့်ပြီးတော့ပြန်လှည့်ပြီးတော့ဆင်းရင်လာရှိတယ်ကမွေကြီးလွတ်ပြီးတဲ့အခါပြန်ပြီးတော့လွတ်လောက်ပြီးဆိုတဲ့ညရောက်တဲ့အခါဩငါလွတ်သွားပါဘောလို့အဲပြန်လှည့်ကြည့်တယ်ပြစ္ဆုတ်ခဏညာပြစ္ဆာကိုကြည့်ရတယ်အဲဒါနဲ့ဥပမာနဲ့ပဲမှတ်ပြီးတော့ဒီမှာဒီလိုလိုရမှာဥပမာနဲ့ဆိုတော့တော့ပေါ်သွားပါပြီအဲဒါပဋိနိဒက်တဖန်ဆွံ့ရမှာတဲ့လွတ်ကျင်တော့အဲလွတ်ကျင်တော့လွတ်ပေါ်ရတဲ့အခါ သစင်ထအာထုတ်ရတယ်လို့ပြောတယ်ပထမကလည်းပဲယုံနာသင်္ခါရငြင်းအောင်နိဗ္ဗာန်မျက်မှောက်ပြုအောင်ဆိုပြီးဒီအာထုတ်လာတာပဲဒါပေမဲ့သူပိုင်းနေတဲ့သူဥရိယပြညာကရေရေတွေတွေ့ရောင်လင်းတွေတွေ့ပိဋိပါဒရီတွေတွေ့နေတယ်ဝမ်းမြောက်ဝမ်းသာပြာတွေတွေ့တယ်များတွေ့တယ်နောက်ပြက်တွေတွေ့လာတယ်ပြက်တွေတွေ့တော့ကိုအဲဘယကြောက်လာတယ်ကြောက်ကြကောင်းတဲ့တရားတွေလို့သိလာတယ်ကြောက်ကြကောင်းတဲ့တရားတွေပြီးတော့အပြည့်မြင်လာတယ်ပြည့်မြင်တော့ညင်းငွေလာတယ်ညင်းငွေတော့ လွတ်ကျင်လာတယ်မုစုတိမြတ်ဉာဏ်ပြည့်လာဒီလိုပြည့်ပြည့်နဲ့တရားတွေမရှိတာကောင်းတာပဲလွတ်ကျင်လာလွတ်ကျင်တော့လွတ်နိုင်အောင်ဒီတိုင်းမင်းတို့သွားကြရောဆိုလို့သွားမှာမဟုတ်ဘူးအဲဝိပဿနာပဲဆက်အားထုတ်အောင်အရိယာမဉဏ်ရအောင်နေသာဒုက္ခအနတ္တတွေသိတဲ့သိအောင်ရှင်းတဲ့ရှင်းအောင်နိုင်တဲ့နိုင်အောင်ဆက်ပြီးတော့အားထုတ်ရတယ်အဲဒီသင်္ခါရတွေယုံမုန်းဆက်စုပ်နေပေမဲ့ဒီသင်္ခါရတွေပဲရှုရတာပဲသင်္ခါရတွေမရှုရင်မပြည့်ဘူးဒီက ုန်းကြီးကဥပမာပေးထားပါတယ်လမ်းတစ်ခုဒီကြီးကျင်ငယ်တွေနဲ့ဆက်စုပ်ရွှေချဝယ်ဖြစ်နေဒါပေမဲ့လို့သွားကြကလည်းဒီလမ်းတစ်လမ်းနဲ့ရှိတယ်ဆိုရင်ဒီဘက်ကလည်းဘေးရန်တယ်ရှိတယ်ဒီလမ်းကသွားပြေးမှာပဲလွတ်မယ်ပဲဒီလမ်းသွားရမှာပဲဘာလို့ယွန်စရာကောင်းတဲ့မစင်နေခြင်းကြီးတွေရှိမယ်နင်းပြီးတော့သွားရမှာမသွားရင်ဘေးရန်တယ်ရောက်တော့မှာပြေးရလိမ့်မယ်ပြေးရလိမ့်မယ်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 ပထမပိုင်းကဘုန်းကြီးမေးစေတုန်းကအဲဒီလိုတကားတွေတော်တော်တွေ့တယ်အခုလည်းဒီလိုရှိမှပါမယ်နဲ့တူပါတယ်ကိုတော့ဘုန်းကြီးပြောတာနဲ့မကြောက်မေးတယ်မရှိဘူးအဲကမ္မနာဆရာတွေတွေ့မှတွေ့တယ်ဆိုတာမမပဲနေတာကောင်းတာမကောင်းတာတွေမကျူနေမကောင်းတာတွေတွေ့နေတော့မှာပဲဆိုပြီးတော့တခါတည်းချို့မမပဲနဲ့နေနေသို့တော်လည်းမမပဲနေလို့သူကမသိတာတော့မဟုတ်ဘူးအောက်ကရှင်းကရှုမှလာတဲ့ဝိပဿနာအချိန်တွေကကောင်းနေတော့ဖြစ်ပြတွေကတော့မြင်တော့မြင်နေရတယ်သူကတော့မကျူဘူးဆိုတာဟိုမှာဖြစ်ပြဖြစ်ပြတခါတည်း အဖြစ်တဲ့တွေသူကမြင်နေရပဲအဲတော့မှနေရာတွေကမ္ဘာဆရာတွေကပြောလို့ပြည့်သူကသူပဲပြည့်သဘောပေါက်တာပါပဲဒါတွေမရှိဘဲနေလဲဒါတွေမြင်နေမှာပဲတွေ့နေမှာသိနေမှာကိုယ်တည်းကသူကသူဖြစ်နေတာမရှိလည်းဖြစ်ပြနေမှာပဲဒီတော့ဒီတရားတွေကိုလေးလေးရှုပြီးနေနိုင်အောင်တရားအဆုံးရအောင်ကအာထုံမှာပဲဆိုပြီးတပတ်ပြန်အာထုရတယ်လို့ဖြစ်ပါတယ်ဒါကြောင့်ပဋိနိဒေကတဖန်စွန့်တာတဲ့ပဋိနိဒေက နေစမြဲတဲ့နေရာရင်ဆွဲလန်းပြီးဖြစ်မဲ့ကိလေသာတွေဒုက္ခချမ်းသာတဲ့နေရာရင်ဆွဲလန်းပြီးဖြစ်မဲ့ကိလေသာတွေအတ္တပုဂ္ဂိုလ်သတ္တဝါပဲငါပဲသူပဲယောက်ျားမိန်းမပဲလို့ထင်မြင်ပြီးတော့ဆွဲလန်းပြီးတော့ဖြစ်မဲ့ကိလေသာတွေအဲဒီကိလေသာတွေသွန်းလွတ်နိုင်အောင်အားထုတ်တာအစတုန်းကလည်းသွန်းလွတ်နိုင်အောင်အားထုတ်လာတာအခုလည်းထပ်ပြီးအားထုတ်တော့ပฏิနိဒက်ကတဖန်လွတ်တဲ့သဘောရှိတယ်အဲဒီပฏิနိဒက်ကမုံစည်းတို့မြညာညာအထက် ရှုမြဲဆက်ပြီးတော့ရှုတိုင်းရှုတိုင်းဟာပဋိနိဒကနုပဒနာတွေပဲပဋိသင်္ခာညာသင်္ခါရုပ္ပခာညာဒီသင်္ခာညာချင်းတော့သင်္ခါရုပ္ပခာညာဖြစ်တယ်မရှုမိတဲ့အာယုံနဲ့ဖြစ်နိုင်သည့်ကိလေသာခန္ဓာတို့ကိုသုံးလွတ်သောရှုမှတ်မှုကပရိစ္ဆာကပဋိနိဒကဓမ္မရတိနိဒကနှမျိုးရှိတယ်သက္ကရာခွဲတာပရိစ္ဆာကပဋိနိဒကတဲ့ဘက်ခန္ဓနာပိစိကတဲ့ပရိစ္ဆာကဆိုတာသွန့်သွန့်သောအားဖြင့် ပရိစ္ဆာကလည်းစွန့်လာတယ်ပဋိနိဒေကလည်းတဖန်စွန့်လာတယ်အဲစွန့်သောအားဖြင့်တဖန်စွန့်ခြင်းစွန့်ခြင်းပါပဲဟွန်းဘယ်သူစွန့်တာတော့ဆိုရင်ကိလေသာနဲ့ခန္ဓာတွေကိုစွန့်သည်ဘယ်သူကစွန့်တာတော့ဆိုရင်ကျွမ်းမှမှုကစွန့်သည်ကိလေသာခန္ဓာတွေကဘယ်မှာဖြစ်မဲ့ဟာတွေတုံးဆိုမကျွမိတဲ့အာယုံမှာဖြစ်နိုင်သည် မကျွမိရင်အဲ့ဒီအာယုံကိုအာယုံပြုပြီးတော့ဖြစ်လိမ့်မယ်မြင်တဲ့အာယုံတစ်ခုမကျွမိဘူးဆိုရင်အဲ့ဒီအာယုံကိုမြဲတယ်လို့လည်းပဲထင်လိမ့်မယ်ချမ်းသာတယ်ကောင်းတယ်လှတယ်တင့်တယ်လို့လည်းထင်လိမ့်မယ်ငါပဲသူပဲယောက်ျားမိန်းမပဲအသက်ရှင်နေတယ်အကောင်ပဲလို့လည်းထင်နိုင်မယ်အဲဒီလိုထင်တော့အဝိဇ္ဇာခွဲတယ်အဲဒီလိုထင်တာအဝိဇ္ဇာဖြစ်မှတော့ ကောင်းတယ်ထင်တာကိုသာယာလိမ့်မယ်ဒီအာယုံကကောင်းရင်ဒီအာယုံသာယာမယ်ဒီအာယုံမကောင်းရင်လည်းသိတဲ့အာယုံတွေကိုသူကသာတောင်းနိုင်ခြင်းဖြစ်မှာဒနာဖြစ်လိမ့်မယ်ဒနာနဲ့သာယာနှစ်သက်ပြီးဆိုမှတော့တော့ကြတော့ဆွဲသွားတယ်ဥပါဒံဖြစ်လာတယ်ဆွဲလန့်သွားတယ်အခုလူတွေတစ်ခုခုဆွဲလန့်တာအဲဒီတော့သာယာကနေဖြစ်လာတယ်စားကြရများဆွဲရပါတယ်ကွန်းလို့ဆေးလို့ဆိုတာတွေရှိတယ် အဲဒါတွေစားတာကိုမစားတော့ဘူးဆေးမွားတော့ဘူးဆေးလိမတောက်တော့ဘူးနောက်နည်းနည်းနည်းနည်းကျင့်တော့တော်တော်ကြာတော့သူကကြိုက်လာတယ်ကြိုက်လာတော့ကြာသွဲလာတယ်ဖြတ်လို့မရဘူးတချို့မကောင်းမှသိရတာနဲ့ကြာလို့မရဘူးသွဲနေတာလည်းဒီခါလည်းဒီလိုဖြစ်နေဒီရင်အာယုန်နဲ့ဒီလိုပဲအဲဒါတချို့လည်းပွဲဆိုတာတော့အစတော့ပွဲမကြည့်ဘူးသိငါပဲပွဲဆွဲမလဲဒါပေမဲ့လည်းပွဲကကြည့်ကြည့်ကြည့်ကြည့်ပါများလာတော့ဆွဲတယ်ဆိုတာ အဲဒီဘယ်ဇက်ကဘယ်ငိမ့်ကကောင်းတယ်ဘသူကအကကောင်းတယ်ဘသူကသိုးကောင်းတယ်စသည်ဖြင့်ဒီလိုဆွဲတယ်အဲရုပ်ရှင်တွေပါတယ်လည်းပဲဒီလိုဆွဲကြတာပဲဒါတွေကအခုနေတာကာလမှာအဲလူတွေသွားနေတာမြင်တော့အရင်ဒီလိုဆွဲနေတယ်ဆိုတာသိရတာပေါ့လေဘုန်းကြီးတို့ကတော့သွားကြည့်တာမဟုတ်လို့ဒီလိုအဲဒါသိချင်ရတော့မသိဘူးဒါပေမဲ့ဘေးကလူတွေရဲ့ဟိုမှာအသွားလာများနေပုံထောက်ဆကြည့်ရင်ဒီလူတွေတော်ဆွဲလို့သွားတာပဲဘယ်တော့ဆွဲတော့ဆိုဟိုမှာ ဇမရဝရကိုယာကြီးစောင့်နေရတာဒုက္ခတော်တော်ရောက်တာသူဘုန်းကြီးတို့ကမ္မထာကြောင့်လာတရားထုတ်ခြင်းလို့ခြင်းဒီလိုလက်မှတ်တွေပါတယ်နဲ့မတောင်းပါဘူးလွယ်လွယ်ပါပဲသူစားလာအထုတ်လို့ခြင်းလွယ်လွယ်ပဲဒါပေမဲ့လို့ဒီမှာဒီလိုစီတန်းပြီးစောင့်မယ်လို့မရှိဘူးသူစားဟိုမှာစီတန်းပြီးတော့စောင့်တာဒုက္ခတွေတော်တော်ကြာတော်တော်ရောက်တယ်တော်ဆွဲလို့ပဲဆိုတာအဲတော့မြစ်သက်တော့ကိုဆွဲလန်းနေတဲ့ဆွဲလန်းတော့ဆွဲလန်းတဲ့အာယုံ ကိုယ်လိုတိုင်းပြည့်စုံအောင်လို့အာထုတ်တာပေါ့ဆွဲလန်းလို့အာထုတ်တာဒီလိုလုံးပါပဲဟိုလိုလုံးပါပဲဆွဲလန်းလို့အာထုတ်တာကောင်းတယ်လို့လည်းရှိတယ်မကောင်းတယ်လို့လည်းရှိတယ်မကောင်းတဲ့လူတွေသွားလို့ရာဇဝမှုတွေပါတယ်တဲ့သွားလို့ခဏခဏပါပဲဒီဥစ္စာတွေအဲဒါတွေမကောင်းတဲ့လူတွေသွားလို့ဒုက္ခဥစ္စာတွေခဏခဏပါတယ်ဒါစားတဲ့သတင်းစားတဲ့မှုပေါ်တဲ့ဥစ္စာတွေမပေါ်တာတွေအများကြီးကျုံပါပဲလို့ကောင်းတဲ့ကုသိုလ်လုပ်တွေလုပ်တာလည်းရှိပါတယ်အဲဒီ အကုသိုလ်လို့ကုသိုလ်လို့တွေလုပ်တော့ဒီအကုသိုလ်ကုသိုလ်ကအကျိုးပေးမှာဘယ်တော့အကုသိုလ်ကပဲလေးပါးဘဝမှာအကျိုးပေးမယ်ကုသိုလ်ကလူဘဝနာဘဝတွေအကျိုးပေးနိုင်မယ်ဘယ်လေးပါးဘဝအကျိုးပေးလို့ရှိရင်တော့သူပြောကြမလို့ပါဒုက္ခတော့ရောက်တော့တာလူဘဝနာဘဝအကျိုးပေးတဲ့ဒီနေ့တစ်ချိန်ကျရင်အိုရမယ်နာရမယ်သိရမယ်ဆိုရင်ဘူးဆွေကိုကျွေးမှုတွေနဲ့လည်းအများကြီးတွေ့ရမယ်စာရေးတော်ရင်နေရေးထိုင်ရေးကြတဲ့တွေနဲ့အများကြီးတွေ့ရမယ်စိတ်ချမ်းသာမှုတွေနဲ့အများကြီးတွေ့ရမယ် အဲ့ဒီဆင်းရဲတွေရောက်တယ်တဲ့အဲ့ဒါတွေဘယ်ကလာတာလဲခုနပြောတဲ့မြင်တာကိုမကျွမိလို့သို့တူကြားတာနာနာစားတာတွေ့ထိတာကိုယ်တာဆန်းတာထိုင်တာထတာအဲ့ဒီကနေပြီးမကျွမိတဲ့အာယုန်တွေမှာမြဲတဲ့အနေချမ်းသာတဲ့အနေပုဂ္ဂိုလ်သတ္တဝါများနဲ့ထင်မြင်တဲ့အဝိဇ္ဇာဆိုတာဖြစ်တယ်ဝိဇ္ဇာဆိုတာဒါလေးမောဟဆိုတာမောဟများသိခဲ့တယ်ဆိုတာအဟုတ်ကိုသိခဲ့နေတာမောဟမှမသိဘူးသတိအားဖြင့် မီယောဖလာသီယောသိစဉ်တိုင်းသိနေတာတွေကများသောအားဖြင့်အဝိဇ္ဇာတွေကြီးတယ်ပဲအဲဒါတွေများတယ်သူကအဲဒါမကျွမိတဲ့အာယုံမှာအဲ့ဒီလိုဖြစ်တယ်ကျွမိတဲ့အာယုံကြတော့မြင်တိုင်းကြားတိုင်းနဲ့ရှုရှုတိုင်းရှုတိုင်းတရေရိနဲ့ပေါ်ပြီးကြောက်သွားတာလေးသာတွေ့လို့ရှိရင်မြဲတယ်လို့ဆွဲလာမှုမဖြစ်နိုင်တော့ချမ်းသာတယ်ကောင်းတယ်ဆွဲလာမှုမဖြစ်နိုင်တော့ငါပဲသူပဲယောက်ျားပဲမိန်းမပဲ ဘယ်ရွယ်ရှိတဲ့သူပဲဘယ်ဝါဘသူပဲဘယ်ဝါပဲစသည်ဖြင့်မစွမ်းလာနိုင်တော့ဘူး။ဟွန်းအဲအဲဒီလိုမစွမ်းလာနိုင်တော့နှစ်သက်သာရမှုကောင်းတယ်ဆိုပြီးနှစ်သက်သာမှုမဖြစ်ဘူး။စွဲလာမှုဥပါဒမဖြစ်ဘူး။စွဲလာတဲ့အတွက်အာထုံမှုကုသိုလ်ကအကုသိုလ်ကလည်းမဖြစ်ဘူး။ကာမဖြစ်တော့အကျိုးမပေးဘူးဘဝမဖြစ်ဘူး။အဲဒါတွေငြိမ့်သွားတာအဲဒါကိုပြောတယ်သူက။ဟွန်း မကျွမိတဲ့အာယုန်နဲ့ဖြစ်နိုင်သည့်ကိလေသာဖြစ်နိုင်တဲ့ကိလေသာဆိုတာကမမမိလို့မြဲတယ်ချမ်းသာတယ်စသည်ဖြင့်ထင်တဲ့အဝိဇ္ဇာအဝိဇ္ဇာကနေပြီးနှိမ့်သက်သားရတဲ့တဏှာတဏှာကနေဆွဲလမ်းတဲ့ဥပါဒံဒီသုံးခုကိုအချင်းချင်းဝါပြီးဒီသုံးခုကိုလည်းကိလေသာဝိဇ္ဇာတဏှာဥပါဒံဘာကကိလေသာဝတ်အဲဒါတော့အဲ့ဒီကိလေသာကနေပြီးတော့ကံဖြစ်တယ်အာထုတ်တယ်ဒါတွေတဲ့ဒီမှာ ထဲ့မထားဘူးကိလေသာခန္ဓာတို့သာမညပဲလုပ်ထားတယ်ကိလေသာလည်းအကြောင်းနဲ့ထည့်ရမှာအဲကိလေသာလည်းကိလေသာဝကာမဝဝိပါကဝသုံးခုရှိတယ်မကျွမိတဲ့အာယုံမှန်တိုင်းမသိတာကအဝိဇ္ဇာမသိတဲ့အာယုံကိုတတ်မဲ့နှစ်သက်တာကတဏှာတတ်မဲ့နှစ်သက်တဲ့အာယုံကိုဆွဲလန်းတာကဥပါဒံ မာကိလေသာကိုခေါ်တယ်ဆွဲလန်းနဲ့ဆွဲလန်းတော့ဆွဲလန်းတဲ့အတိုင်းပြည့်စုံအောင်လို့အာထုတ်တာကသင်္ခါရနဲ့ကံနဲ့ကုသကံအကုသကံတွေပေါ့ကိလေသာကိုအဲ့ဒါကမဟုတ်ခေါ်တယ်အဲ့ဒီကံကြောင့်ဖြစ်တဲ့ဘဝသိယုံနံခန္ဓာတွေကဝိပါကဝဝိဘက်ခန္ဓာတဲ့မာကိလေသာနဲ့ခန္ဓာပဲကြတယ်ကံတွေမှာမပါဘူးထဲဆိုရင်လည်းပဲဟုတ်တယ်ထဲလိုက်ဥမ္မာနဲ့ဒီပါဒါလေးတခုလိုနေတယ်လို့ ကိလေသာကံဆိုလို့တော့ကိလေသာခန္ဓာလို့ဆိုမှပဲကောင်းတယ်ကိလေသာကံကိလေသာကံခန္ဓာတို့ကိုထည့်လိုက်ဦးမှာပါဟုတ်တယ်ထည့်လိုက်မှသင်ပုဂ္ဂလိသုံးပါးသင်မိသွားတယ်လို့အဲဒီမကျွမိတဲ့အာယုန်နဲ့အာယုန်တိုင်းမှာအဲဒီလိုဖြစ်ပါတယ်ကျွမိတဲ့အာယုန်တိုင်းကျွမိကျွမိပြီးတော့အနိစ္စဒုက္ခအနတ္တလို့ပြီးတိုင်းပြီးတိုင်းပေါ်တယ်ကျွမိရုံမျှတယ်မဟုတ်သေးဘူးဝိပဿနာဉာဏ်ရှင်းနေတဲ့အခါမှာကျွမိတိုင်းကျွမိတိုင်းကျွမိတဲ့အာယုန်တွေမှာ မမြဲဘူးလို့သိတယ်ဆင်းရဲလို့သိတယ်အနတ္တပုဂ္ဂိုလ်သတ္တမဟုတ်တဲ့သဘောတရားလို့သိတယ်အဲဒီလိုသိရင်ဒါအဝိဇ္ဇာကင်းသွားပြီမာနိုင်သိသွားမာနိုင်သိသွားတော့တဏှာမဖြစ်ဘူးမစွဲလမ်းအာမထုတ်ဘူးကာမဖြစ်ဘူးကာမဖြစ်တော့ကာမအကျိုးပေးတဲ့ဘဝတွေခန္ဓာတွေမဖြစ်ဘူးဒါတွေငြိမ့်တာကိုအဲ့ဒါကိုကျွမမှုကပယ်တယ်လို့ပြောတယ်ကျွမိလို့အမှန်တိုင်းသိပြီးသွားတယ်မာနိုင်သိမှုတွေကပယ်တာပေါ့မာနိုင်သိမှုတွေက အမှန်တိုင်းမသိရင်ဖြစ်မဲ့ဥစ္စာတွေအမှန်တိုင်းသိတော့မပြည့်ဘူးပေါ့သူကဥပမာအားဖြင့်ကိုယ်လာပြီးတော့လိမ်မဲ့လူတယောက်လူလိမ်လာတယ်သူကတော့လူလိမ်နေလည်းရှိတယ်လူလိမ်နေမသိလို့ရှိရင်လိမ်ခါရတာပဲလာတဲ့သတင်းလာတဲ့ခဏခဏပါတယ်ချွေလိမ်လို့ပါတော့ညာတော့တဲမကြင်ရတော့ခဏခဏပါတယ်သူကဒီလို ရိုးလဲရိုးနေပါပြီဒီတော့မသိတဲ့လူတွေကလည်းအားတယ်နားတယ်တွေကကြီးသေးတာပဲကြက်ပါရဲ့သုသာသူကအလိန်ခံရတာဟုတ်တော့ကျွေကောက်ရလို့ဝေမဖြစ်လို့ဆိုပြီးတော့ထူသက်နားတယ်လူတွေကထူသက်နားတယ်လည်းတခြားကြောင့်တော့မဟုတ်ဘူးလောဘအကြီးတို့ပဲလူကြီးအကြီးတို့ဒုစားအလွယ်တကူဆောင်းမကြိုက်တော့အလွယ်တကူရကျင်တာလေသူအလိန်ခံရတာလို့အဲ့တော့အဲ့ဒီလူလိန်လူလိန်လူညာကို မသိတော့ရှိရင်သူလက်ခံနိုင်မယ်သူပြောတာတွေနားထောင်နိုင်မယ်သူပြောတဲ့တိုင်းလိုက်လို့နိုင်မယ်လိုက်လို့ရင်အမှားယွင်းယွင်းနေတယ်ဒုက္ခတွေရောက်တယ်သောသောကလည်းဒီလိုဟာမူမမှန်မှုကလိမ်မလို့လာတာပဲလူလိမ်နဲ့တူတယ်လူလိမ်ဖြစ်လိမ်မယ်တော့ရိပ်မိလို့ရှိရင်လိမ်မခံရဘူးသူပြောတဲ့တိုင်းလိုက်မလို့ဘူးဘာလို့ပါအောင်ညာလို့ပါအောင်ဆိုမလက်မခံဘူးလို့ဆိုတာလူလိမ်များလက်မခံဘူး ဒါဘုန်းကြီးကလည်းတွေ့ဘူးတဲ့လူတွေများခိုင်နေရတယ်တွေ့ဘူးဘုန်းကြီးရန်ကုန်ကပထမ20နဲ့အသက်20ကျော်ကပေါ့လေညာဖြစ်တာကရောက်လူကြောက်စကားဝဲဝဲဝဲနဲ့သူရင်းသွားကျင်လို့တဲ့ပြည်ပြည်ကြီးသွားကျင်လို့ဆိုပြီးလက်မှတ်ယူပေးပါအောင်လေလားပြောတယ်အာဒီလူကဒီလူကဘယ်သွားမှာတော့ဆိုတော့သွားမှာကသူကအဲသူ ရခိုင်တိုင်းသွားမလို့တဲ့ဒီလူတူလိမ့်မယ်လို့ရခိုင်တိုင်းရထားလာမှမရှိပဲနဲ့ပဲလက်မှသာယူလို့မဟုတ်တာပဲလို့ဒီလူလူတွေကလိမ့်မယ်လို့ဒီကနေပြီးတော့ကြသူဘာလို့ဘာမှမသိဘူးခဏခဏငွေလေးနည်းနည်းစိုက်ပါဦးပါလို့ကျင်လုံးဝသာကြလို့ရှိရင်ဒီလိုလိမ့်မယ်လို့ဘုန်းကြီးကလည်းနည်းနည်းတော့ရေးပြီးတော့တော့ငယ်ပါသေးတယ်ဘာလို့ကသာအဲ့ဒါဟိုတင်ရာသိကသာရှိပါဒီလူလူတွေကဟာဆရာဆရာဗျာဒီမှာနားလေတဲ့လူတွေများပါတယ်ကျုပ်သိတယ်ဦးဇင်းတို့ကဒီက ရန်ကုန်လည်းသိမ့်မသိသေးဘူးနားမလည်သေးဘူးအဲဒီပြင်လူတွေပဲလိုက်ရှာပါတော့ဆိုပြီးတော့တွတ်လိုက်ရတဲ့သူစားလိမ့်မလွတ်လာတော့အဲဒီလိုလူတွေကြီးစားလာတယ်သူလူလိမ္မာသိလို့ရှိရင်လိမ့်မခံရဘူးတော့အဲလိုပါပဲဒီမှာကမကျွမိလို့ရှိရင်အမှန်တိုင်းမသိဘူးမသိလို့ရှိရင်မသိတာကဝိဇ္ဇာကိုမသိတဲ့အာယုန်နှစ်သက်သာရတာကတဏှာအဲနှစ်သက်သာရတဲ့အာယုန်ဆွဲလန်းတာကဥပါဒါဆွဲလန်းတော့အာထုတာက ကံကိုကိလေသာကိုကာမကိုဖြစ်ရောကံဖြစ်လို့ရှိရင်ဘဝတည်ယုံနာနေဒီလိမ့်မယ်တဲ့ဗာတိပါဒစိုက်တဲ့သူစိတ်ကံတွေပြုလို့ရှိရင်ပယ်လေးပါဘယ်ခန္ဓာကြီးတွေပေါ့လေမြေခန္ဓာကြီးတွေရှင်းမယ်ဒိဋ္ဌံခန္ဓာကြီးတွေရှင်းမယ်ဒိဋ္ဌခန္ဓာတွေရှင်းမယ်သူရကခန္ဓာတွေရှင်းမယ်ကောင်းကြီးတွေကောင်းကြီးကောင်းကြီးကြောက်ကြကောင်းတယ်ဟွန်းဒါတွေဖြစ်သွားမှာကုသိုလ်ကုသိုလ်ကံပြုမိလို့ရှိရင် ကုသိုလ်ကံကနေပြီးတော့လူဘဝနာဘဝလူခန္ဓာရမှာပေါ့ဒါကတော့ အဲလူတွေဗမာမျိုးတွေဖြစ်မလားသလားဖြစ်မလားတရုတ်ဖြစ်မလားဟိုအနောက်နိုင်ငံတွေဖြစ်မလားအဲ့ဒါတော့မပြောတာဘူးလူလူခန္ဓာဖြစ်နေမယ်အဲနတ်ခန္ဓာတွေဖြစ်နေမယ်သရုမာရဲ့တာဝန်သားတွေဟွန်းအဲဇံရအောင်အားထုတ်လို့ချင်းဗြဟ္မခန္ဓာဖြစ်နေမယ်အဲဒီခန္ဓာတွေဖြစ်မှာပါအခုဝိပဿနာရှုလို့ရှုတိုင်းရှုတိုင်းအနေစာရုပ်အနာတ္တသိနေပြီဆိုရင်အဲဒီအာရုံနဲ့စပ်ပြီးတော့အဝိဇ္ဇာကကျင်းသွားမသိတာမရှိတော့ဘူး မရှိတော့ပါရမှုတဏှာမရှိဘူးတဏှာမရှိတော့ဥပါဒံဆွဲလမ်းမှုမရှိဘူးဆွဲလမ်းမှုကြောင့်ကာမဖြစ်ဘူးကာအာမထုံမဖြစ်ဘူးကာကြောင့်အကျိုးပေးတဲ့ဘဝခန္ဓာတွေမရှိဘူးငြိမ့်နေတဲ့အဲ့ဒါဘယ်သူကဘယ်သူကပယ်တာတော့ဆိုကျွမမှုကပယ်တာစွန့်တာတဲ့ဒီလေးပဲကိုဆိုပါတယ်အဲဒါဒီကောင်းစဉ်ပဲရှိလို့ဆိုကြအောင်လေမရှိမိတဲ့အာယုန်၌ပြစ်နိုင်သည့် ကိလေသာကံခန္ဓာတို့ကိုသွန့်လွတ်သောကျွမမူကပရိစ္ဆာကပฏิနိတကမကျွမီတဲ့အာယုန်၌ပြင့်နိုင်သည့်ကိလေသာကံ န္နာတို့ကိုသောသောသောသုမမူကပြိစ္ဆာကပရိနိဒေက သိတော့အဝိဇ္ဇာဖြစ်ပြီးမှမသိတာဒီပင်လည်းဝိဇ္ဇာပါပဲမသိတဲ့အာယုံသာနှိမ့်သက်တာကတဏှာနှိမ့်သက်တဲ့အာယုံဆွဲလန်းတာကဥပါဒံဝိဇ္ဇာတဏှာဥပါဒကိလေသာကိုခေါ်သည်ဆွဲလန်းတဲ့အတိုင်းအာထုတ်တော့သင်္ခါရနဲ့ကံအာထုတ်တာကသင်္ခါရပြီးရောက်သွားတဲ့အမှုကကံကိုသင်္ခါရနဲ့ကံဖြစ်ပြီးသင်္ခါရနဲ့ကံမှာဘုရား

ကံကြောင့်မို့အမြင်ကြားတွေအတွေ့အထိတွေအပြီးတွေဖြစ်နေတာအဲဒီတော့အဲ့ဒါတွေအကျိုးတရားတွေအကျိုးခန္ဓာတွေအဲဒီကံကြီးလို့ဖြစ်နေတာတဲ့ကံကတော့ကုံတယ်လို့မရှိဘူးကံကြီးအကျွေးတင်နေတာတဘဝတဘဝအတွင်းဖြစ်တဲ့ကံကြီးအများကြီးပဲအဲ့ဒါပရိသေအကျိုးပေးနေတာတခုလောက်ပဲပေးနိုင်တယ်မပေးနိုင်တာတွေအများကြီးရှိတယ်အကျိုးပေးဖို့ရတယ်အကျွေးတွေအများကြီးရှိတယ်ကံကုံသွားမှာတော့မစိုးရင်ရဘူးကံကြီးအများကြီးရှိတယ် ကံကဘယ်ပုံပဲနီးမှကုန်လဲဆိုတော့ဟာတမဲ့ရောက်မှာပဲအကျိုးမပေးနဲ့လို့ကုန်သွားတော့တာလုံးဝင်ကုန်ကုန်မကုန်ဘူးဒီကနေ့အများကြီးရှိတယ်ဆိုတာအဲတော့ကိလေသာကိုကာမကိုဝိပါကကိုဝတ်သုံးပါအစဉ်တိုင်းဖြစ်နေတယ်မကျွမိရင်ဝတ်သုံးပါအစဉ်တိုင်းဖြစ်သည်ကျွမိရင်ဝတ်သုံးပါဝတ်သုံးပါကင်းသည်အဲ မကျွမိရင်ကိလေသာကိုကာမဝိပါကဝယ်စင်တိုင်းဖြစ်ပြီးကျွမိရင်ဟိုသုံးပါးကင်းသည်ဒါလေးလည်းမဲ့ဒီညာထက်မှာဥမာပြမှာတော့ဟိုကနဲ့ဟိုရှင်းနေတယ်ဆိုမကျွမိလင်ကိလေသာကိုကာမကိုဝိပါကကိုဒီဟိုသုံးပါးဖြစ်သည် mesi umeilem pili ede awọ ka ma awọ wiba aga awọ iwe doụmụha etebeghi ကင်းသည်သို့မြင်နိုင်ကြားတိုင်းနားနိုင်စားတိုင်းတွေ့ထီတိုင်းအတိလေးဝิญဉ်တစ်ခုတစ်ခုဖြစ်တိုင်းဟာလားအဲဒီဘဝကံကြောင့်ဖြစ်နေအကျိုးဥပ္ပခန္ဓာတွေပဲအကျိုးတရားတွေ အဲ့ဒါတွေကိုမသိလို့ရှိရင်အဲ့ဒီမသိတာတစ်ခုတစ်ခုကစပြီးတော့ကိလေသာဝကာမဝိပါကဝတ္တိထိုက်တရားတော်သာဖြစ်တယ်ကျွမိလို့ရှိရင်အမှန်တိုင်းသိသွားပြီမြင်လားဖြစ်ပြသွားကြားတာဖြစ်ပြသွားနာမဆိုတာဒုတိယဖြစ်ပြသွားကိုယ်သာသံသာဖြစ်ပြသွားမတိုင်းမတိုင်းကတိတိနဲ့ဖြစ်ပြတဲ့သဘောတွေပဲသိပြီးသွားတယ်ဒီတိုင်းဒီတိုင်းဟာဒီဝတ်သုံးပါးဖြစ်ခွင့်မရှိတော့ဘူးအဝိဇ္ဇာကိလေသာဘောကစပြီးငြိမ့်သွားတယ် အဲဝိဇာတနာဥပါဒံဤသုံးပါးကိုကိလေသာဝဟုခေါ်သည်သင်္ခါရနဲ့ကံဤနှစ်ပါးကိုကာမဝဟုခေါ်သည်မြင်တိုင်းကြားတိုင်းဖြစ်ပေါ်နေသည်ဝိညာဏဥဒ္ဒလာရဏဖသဝေရဏဤငါးပါးကိုဝိပါဒဝဟုခေါ်သည်ဒါပရိသသမုပ္ပါနဲ့ပြောရတာပရိသသမုပ္ပါနဲ့ပြောမှလည်းဒီမှာနားလည်မှာအဲဆိုရမယ် အဝိဇ္ဇာတဏဥပါဒံဒီသုံးပါးကိုကိလေသာကိုခေါ်သည်အဝိဇ္ဇာတဏဥပါဒံဒီသုံးပါးကိုကိလေသာကိုခေါ်သည်ဝိဇာရဏဥပါရံဝိဇာရဏဥပါရံ ဒီသုံးပါးကိုဣရိသဝခေါ်သည်အင်း စာနဲ့ပဲမှတ်တာမှာပဲအဓိပ္ပာယ်ကတော့စိတ်ကမှတ်တာမှာအဝိဇ္ဇာဆိုတာဘာတော့မကျွမ်းမှလို့အမှန်တိုင်းမသိတာမှန်တိုင်းမသိဆိုတာဘာတော့အခုရိုးရိုးသိနေတာတွေပဲဒါကဲတကယ်မဟုတ်ဘူးမြင်တာနဲ့ဟာဘယ်သူပဲဝါပဲယောက်ျားမိန်းမပဲဘယ်သူပဲစသည်အဲ့ဒီလိုသိနေတာတွေဟာဒါအဝိဇ္ဇာကြီးခေါ်တယ်ဒီခိုက်တာမှာအဝိဇ္ဇာဖြစ်တာလည်းရှိတယ်အဝိဇ္ဇာမဖြစ်လည်းပဲအဝိဇ္ဇာကြီးနောက်လိုက်တွေပဲသူအမှန်တိုင်းမသိတဲ့ဥစ္စာတွေ ဝိဇ္ဇာရင်နောက်လည်းကုသိုလ်စိတ်နဲ့သိတာလည်းရှိပါတယ်အမေအဖေစသည်ဖြင့်ရိုးသေးသေးဒီလိုသိတာလည်းရှိပါလားကုသိုလ်ပဲကုသိုလ်ပဲမလို့ဝိဇ္ဇာရင်နောက်လည်းဖြစ်တော့ဝိဇ္ဇာကိုပယ်နေတဲ့တရားတွေမဟုတ်ဝိဇ္ဇာကိုအားပေးနေတဲ့တရားတွေဖြစ်တယ်ဒါကြောင့်မို့မယုံမမပဲနဲ့မြင်နိုင်ကြတိုင်းတွေ့တိုင်းသိနေတဲ့ဥစ္စာတွေဟာဒါကြိရိုးရိုးမယုတ်ခလားသိမြဲတယုတ်သိစဉ်တိုင်းသိနေတာတွေဟာအဝိဇ္ဇာသီးတွေပဲအဲဒီမှာဝိဇ္ဇာတည်းရိုက်ပါတာလည်းရှိတယ်အဝိဇ္ဇာဤ လက်အောက်ခံကုသိုလ်စိတ်နဲ့ပြီးတာလည်းရှိတယ်။ဇာစိတ်တွေနဲ့ပြီးတာလည်းရှိတယ်။ဝိဇ္ဇာရဲ့လက်အောက်ခံနေပဲသူက။ဝိဇ္ဇာနောက်လိုက်တယ်။အဲဒီတော့မသိတော့ကိုအဲဒီအာရုံနဲ့စပ်ပြီးနှစ်သက်တာမှုဖြစ်တယ်တဲ့ကုသိုလ်စိတ်နဲ့ပြီးတာလည်းနှစ်သက်တာပဲ။ကုသိုလ်စိတ်နဲ့အဲကုသိုလ်စိတ်နဲ့ပြီးပြီးတော့လည်းပဲအဲဒီပြီးတဲ့အာရုံနဲ့စပ်ပြီးနှစ်သက်မှုဖြစ်တာပဲ။နှစ်သက်မှုတွေဖြစ်တယ်။ မေဘေဇရည်ရင်ပြရာကနေပြီးတော့လည်းပဲအဲဒါမေဘေဇရိုသေပြရာနေပြီးတော့လည်းပဲနေသမှုတာမှုဆိုတာဖြစ်နိုင်တယ်မနေ့ဖြစ်နိုင်တော့ဆိုလို့ရှိရင်ကိုင်းကလေးငယ်ငယ်ဆိုပါတော့မေဖေတို့နေဖို့ထိုင်ဖို့ကြည့်ပြီးတော့အဲဒီလိုငါလည်းဖြစ်ခြင်းနဲ့ဆိုတဲ့စိတ်ဒီလိုဖြစ်နိုင်တာပဲနေသမှုတာမှုဖြစ်နိုင်ပါတယ်မေဖေတို့ရချင်းရာဆင်းရဲတာမြင်ပြီးတော့ဒီလိုမဖြစ်ဘဲနဲ့သိပြင်ဖြစ်ရင်ကောင်းမှာပဲဆိုပြီးတော့ဒီလိုလည်းပဲတာမှုဖြစ်နိုင်တယ် ဖြစ်ပါတဲ့နှင်းကိလေသာဖြစ်တာအမှန်လွယ်လွယ်လေးပါမကြင်မှုသူစားဝိပဿနာဉာဏ်နဲ့အိစ္ဆဒုက္ခအနတ္တမသိလို့ရှိရင်အဲ့ဒီအာယုန်နဲ့စပြီးတော့တဏှာနှစ်သက်တာမှုဖြစ်ဖို့ကတော့လွယ်လေးပဲအကြောင်းညွှန်ရင်ဖြစ်တာပဲတဏှာဖြစ်ရင်ဆွဲလာမယ်ဆွဲလာရင်အဲ့ဒါဥပါဒံဖြစ်တာဒီဟာကိလေသာဝတ်အဲ့ဆွဲလာတော့အာထုတ်တာရှိတယ်အဲ့ဒါသင်္ခါရနဲ့ကံကိုကာမဝုခေါ်သည်တဲ့သင်္ခါရနဲ့ကံကို မဝဟုခေါ်သည်သင်္ခါရနှင့်ကံကိုကာမဝဟုခေါ်သည်ဘဝစဉ်၌ဖြစ်သော လာယရဏအတ္တဝေရဏဒီ၅ပါးကိုဝိပါကဝုခေါ်သည်ဘဝသည်၌ဖြစ်သောဝိညာဏယုတ်သလာယရဏသတ္တဝေရဏဒီ၅ပါးကိုဝိပါကဝုခေါ်သည် ဘဝသစ်၌ဖြစ်သောဝိညာဉ်နာယုတ်သလယရဏသတ္တဝေရဏဤအကျိုး၅ပါးကိုဝိပါကဝုခေါ်သည်ဘဝသစ်၌ဖြစ်သောဝိညာဉ်နာယုတ်သလယရဏသတ္တဝေရဏ ဒီကျိုး၅ပါးကိုဝိပါကဝဟုခေါ်သည်ဘဝသည့်၌ဖြစ်သောဝိညာဏယုတ်သလာယရဏအတ္တဝေရဏဒီကျိုး၅ပါးကိုဝိပါကဝဟုခေါ်သည် လာယအတ္တဝေဒနာဒီကျုံမှာဝိပါကဟောဆိုတယ်ဘဝနဲ့ဝိညာဉ်နဲ့သာလာယအတ္တဝေဒနာဒီကျုံမှာဝိပါကဟောဆိုတယ် ခြားဖြစ်နေတော့အဲတရားဝဟဟာရတွေလည်းတော်တော်နှုတ်တဲ့လွယ်ရနေနေရကြတယ်တော့သုံသွားပြီဆိုတာဝိညာဏဥပလာနာဖသဝေဒနာသူ့တိုင်းထားမှာပဲဗမာလိုပြန်ရင်တော့အတိတ်တွေပြည့်ကုန်တယ်အဲ့ဒါတခြားမဟုတ်ပါဘူးအခုမြင်လာကြတာတွေပါပဲမြင်ကြကြတဲ့ထင်ရှားနေတဲ့တရားတွေပါပဲသူသူဆန်းဆန်းမဟုတ်ပါဘူးမြင်တာကသက္ကုဝိညာဉ်အဲ့ဒီမြင်တဲ့စိတ်နဲ့တွဲပြီးဖြစ်တဲ့နာသူ့ရဲ့မိယာယုတ်သူက စွဲရပဲမြင်တယ်ဆိုတာနဲ့အကုန်လုံးပါတာမြင်တာလည်းမပါဘူးနှုတ်ထားလို့မရဘူးမြင်တာလေးတစ်ခုတည်းတည်းမပြည့်ဘူးဆိုတာမြင်တယ်ဆိုရင်ဖြင့်မြင်ရတဲ့အာယုံခံစားတဲ့ဝေဒနာဆိုတာနာမည်မြင်ရတဲ့အာယုံမှတ်သားတာဆိုတာလည်းနာနာမည်မြင်ရတဲ့အာယုံနဲ့တွေ့တယ်ဆိုတာလည်းနာမည်မြင်မှုဖြစ်အောင်လို့စူးစိုက်တဲ့သဘောကလည်းနာမည်လုံးသွင်းတာလည်းနာနာနေရတဲ့မှာပါတယ် ဝိညာဉ်မြင်တဲ့ဆိုတာနဲ့နာလည်းပါတယ်ရုပ်ကလည်းပဲသူ့ဤမိယာမြင်တာဟာမိယာရှိပဲနဲ့မြင်မှုမပြုမြင်ရတဲ့အခြင်းကလည်းရုပ်ပဲရုပ်ကလည်းပါတယ်နာရုပ်အာယတနာဆိုတာလည်းဒီထဲကတရားတွေပဲမြင်မှုဤတရားဖြစ်တဲ့မျက်စိကအာယတနာပဲမြင်တဲ့စိတ်ကလည်းအာယတနာပဲဒီပြင်ဝေဒနာသတိကလည်းအာယတနာတွေပဲနာသလာယတနာအထိုက်တရားလည်းဒီထိုက်တာမှာတော့၆ခုလုံးမရဘူးဖတ်တာတဲ့အာယုန်နဲ့တွေ့တဲ့သဘောသားပဲဉာဏ်တရားပဲ ဝေဒနာတဲ့အကောင်းဆုံးမြင်တာအကောင်းဆုံးမြင်လို့ကောင်းတာမကောင်းတာဝေဒနာမြင်တာနဲ့တခါတည်းပါသွားပြီငါ့ကညသောဗျာဒီတရားတွေပုဂ္ဂိုလ်သားတာမဟုတ်ဘူးသဘောတရားတွေအသီးသီးပဲလို့အစိတ်စိတ်ခွဲပြီးတော့တွေ့ရတာပဲမာစနစ်ကတော့မြင်တာပါပဲမြင်တာဟာအကျိုးငါးပါပဲကြားတာဟာအကျိုးငါးပါပဲ နာနာအကျိုး၅ပါးသာတိတာအကျိုး၅ပါးတွေ့ထိတာအကျိုး၅ပါးအဲသိကူထဲမှာပေါ်လာတဲ့ကောင်းတဲ့အာရုံမကောင်းတဲ့အာရုံပြီးတာအကျိုး၅ပါးဘာဖြစ်လို့အကျိုးဆိုရလို့ဆိုတာကံကြောင့်ဖြစ်တာလေဒီကံကောင်းတဲ့ပုဂ္ဂိုလ်တွေမှာအကောင်းနေမြင်ရတယ်ကောင်းနေကြားရတယ်ကောင်းနေနားရတယ်ကောင်းနေစားရတယ်ကောင်းနေတွေ့ထိရတယ်များသောအားဖြင့်ကောင်းတာတွေနဲ့ပဲမြင်ကြတွေ့ထိနေရတယ်ကံကောင်းနေတဲ့ပုဂ္ဂိုလ်ဒါကုသိုလ်ကအကျိုးပေးတယ် ကာမကောင်းကြောင်းမသိတဲ့ပုဂ္ဂိုလ်တွေကမကောင်းတာတွေအမြင်အကြားအတွေ့ရတယ်များတယ်ဒီလိုအများအားသိညင်နေရတာသိညင်စရာသိပြက်စရာတွေနဲ့တွေ့နေလားအပယ်လေးပါးမှာဆိုရင်မကောင်းတာတွေနဲ့တွေ့ရများတယ်ငရဲမှာကောင်းတာဆိုတာကြာလို့ကိုမရဘူးမကောင်းတာတွေကြီးတွေ့နေတာမကောင်းကျိုးတွေပေးနေအဲသိကြတွေလည်းဒီလိုပဲသူလူငယ်တွေလည်းဒီလိုပဲမကောင်းတာတွေတွေ့တာများနေတာတိရစ္ဆာန်တွေလည်းပဲများသောဖြင့်မကောင်းတာတွေတွေ့တာများပါတယ်သူကောင်းတာတွေတွေ့တာလည်းသိနေတော့ရှိပါတယ်လူတွေမှာတော့ကောင်းတာတွေ့တာကများတယ်

ဒီယုတ်တဏ္ဍာကြီးမှီပြီးတော့အဲဒီဝိညာဏသတာဖသဝေဒနာဆိုတာတွေကျင်းသွားတယ်အာဟုဥဒ္ဓမသဝိညာဏယထာတယံဇာတိမှာအပဝိတော်ရာသိတိနိရထာဝကလင်္ကရဏယရာခြင်းခါကာလ၌အာယုစအသက်ခေါ်သောယုတ်ဒီလည်းကောက်ဥဒ္ဓမသအပူငွေ့ဒီလည်းကောက်ဝိညာဏစအသိစိတ်ဝိညာဉ်ဒီလည်းကောက်

ကာမဇဓမ္မိကဖြစ်တဲ့အငွေ့အပူငွေ့ရုပ်အာကိုယ်ထဲမှာပူငွေ့အဲ့ဒါလည်းမဖြစ်ဘူးဝိညာဏအသိစိတ်ဝိညာဉ်နဲ့အခုမြင်သိတာကြားသိတာတွေရောဘဝင်စိတ်တွေဆိုတာရှိတယ်အဲ့ဒီစိတ်တွေရောဝိညာဏစိတ်ကလေးရအဲ့ဒီသုံးခုကဒီနေ့ကျရင်ဒီခန္ဓာကိုယ်ကြီးစွန့်သွားလိမ့်မယ်ယုတ်ကြီးကတော့ယုတ်ချမ်းကြီးကတော့ကြားနေမှာပေါ့လေယုတ်ချမ်းကြီးကကြားနေမှာသွန်းသွားတယ်ဆိုတော့အဲ့ဒီအာယုဥတ္တမတွေကတခြားထွက်သွားတာတော့မဟုတ်ပါဘူး အသိမဖြစ်ပေါ်လာတာပြောတာအာယုလည်းဆက်မဖြစ်တော့ဘူးရုပ်ရုပ်ချမ်းကြီးကနေရာမကြတော့အသက်ရုပ်ကလည်းပဲဆက်မဖြစ်နိုင်တော့ဟိုရင်းကလည်းပဲဓမ္မိဖန်ဒီထဲမှာကျွန်းနေလို့ရှိရင်ဓာအားကဒီထဲလာလုံးရှိဘူးမလင်းနိုင်တော့အဲ့ဒါလိုပဲအာယုကလည်းဆက်မဖြစ်နိုင်တော့ဥဒ္ဓမာဘုံဝေးကလည်းဆက်မဖြစ်နိုင်တော့စိတ်ဝိညာဉ်ကလည်းဒီမှာမှီပြီးတော့မဖြစ်နိုင်တော့ အဲဒီမဖြစ်ပဲနေတာကိုစွန့်တယ်လို့ခေါ်ပါတယ်သွန်တော်တရုပ်ကိုကြည့်သေးတယ်လို့ခေါ်တာပဲနောက်ဆုံးအာဟုသမသဝိညာဏယရာကာယဇာတိမှာအာယုသအသက်ရုပ်သေးလည်းကောင်းကုသမသဘုံဝေသေးလည်းကောင်းဝိညာဉ်နဲ့သာအသိစိတ်ဝိညာဉ်တွေတော့ယရာချင်းခါကာလ၌ဒီမံကာယရုပ်ကိုကြည့်ကိုဇာတိဆွညလိမ့်မည်တရားဒုက္ခကာလ၌အပဝေရောယင်းဤသောသူတို့ကသွန်ပြသည်ဖြစ်၍ပေသည် စဉ်စဉ်ခွေခွေအိမ်နေရလိမ့်မည်အဲဒီလိုပြေးသွားတဲ့ခါကလာရုပ်ကိုကြီးတော့ဘယ်လိုချစ်ခင်တဲ့ပုဂ္ဂိုလ်တွေပဲမလို့သိမထားနိုင်ဘူးဟွန်းမြေကြီးနဲ့မြုပ်ပြင်းနဲ့ပြရလိမ့်မယ်မိကျွတ်ပြင်းနဲ့ပြရလိမ့်မယ်ရုပ်ကိုကြီးမထားနိုင်ဘူးသာတော့မခွာနိုင်ပါဘူးဆိုတဲ့ပုဂ္ဂိုလ်တွေလည်းခွဲရမှာပဲဒီနေ့ကြလို့ချင်းရုပ်ကိုကြီးမထားနိုင်ဘူးအဲဒီတော့ပဝေတော့သွန်းလိုက်မယ်ချစ်ခင်ရင်းနှီးတဲ့ ဆွေမျိုးညာတိအိမ်သူအိမ်သားတွေကဒီရုပ်ကိုကြီးဒီနေ့ကျရင်ဆုံးပြရလိမ့်မယ်။ဘာများလဲဆိုနိရထံဝကလင်္ကရံကလင်္ကရံသင်ပွဲထင်တို့ဒီနိရထံဝအကျိုးမရှိတဲ့ခဲဆိုဟာအကျိုးမရှိတော့ကလင်္ကရံသင်ပွဲထင်တို့ကိုအဲသင်ပွဲထင်တို့ဒီအပဝိဒံလူတို့ဆုံးပြရသည်ဖြစ်သေးတိဝိယဒီနေတဲ့ခဲဆိုပင်ဒီတော်ထဲမှာသိခုတ်တဲ့လူထင်ခုတ်တဲ့လူတွေရှိတယ် အသုံးကျတဲ့သစ်တွေတော့ဒီကတတ်တော့ပြီးတော့ယူရအသုံးမကျတဲ့ဥစ္စာတွေအဲဒါမှဒီတိုင်းပြစ်ထားရတာတော့ဟိုမှာဘယ်သူမှမသုံးဘူးဒီတိုင်းပဲတစ်စီးစီးမိုးရွာနေဘူးလေတိုက်ဆွေးမြေပြီးတော့မြေကြီးဩဇာဖြစ်ပြစီရတာအဲ့ဒါလိုပဲတဲ့ရုပ်ကိုကြည့်လည်းပဲဒီနေ့ကျရင်သုံးပြကြလိမ့်မယ်အယုဒ္ဓမဝိညာဏခေါ်တဲ့ဒါလေးသုံးခုရှိနေတယ်အသက်ရှင်နေခေါ်ရတာပေါ့ဒါလေးသုံးခုဆွန့်လိုက်လို့ရှိရင်ဖြင့်သေပြီလို့ခေါ်ရတယ်အဲဒီသေတဲ့ခါကျရင် ဘယ်လိုချစ်ခင်တဲ့ပုဂ္ဂိုလ်တွေကသိမထားနိုင်ဘူးစွန့်ပြေးရနိုင်မယ်ဈေးစရာကုန်ခါပြီးစွန့်ပြေးရစွန့်ပြေးတော့အဲ့ဒီပြစ်ထားတဲ့နေရာမှာပြစ်တဲ့အတိုင်းပဲနေရမှာပေါ့ဒီလိုဘုရားလက်ထက်ကြီးကတော့ညီကြီးတောင်မြုပ်ပါဘူးကျိုးတိုင်းပြစ်ထားတာကိုယ်တွေပါလေစားတော့อืมအခုလည်းပဲကျွတ်နေရတယ်ရှိပါတယ်ကျွတ်တရားသာကျွေးတာတော့ပါလေရှိတယ်ဟိုမှာသူသူ့ဘာသာသူ့ယူဝါဒနဲ့ပြီးတော့ကောင်းတယ်ဆိုပြီးတော့သူတို့သင်္ချိုင်းကဒီလိုတိုးလို့တိုးလောင်ဆွဲထားတဲ့တရားတွေစားဖို့ဆိုပြီးဒီလိုအားလည်းရှိတာပဲအဲဒီတော့ အယူဝါဒအလေးလာရှိတဲ့အတိုင်းသွန့်ပြတာကျိုးလဲကြည်တယ်မျိုးကြည်တယ်မြုပ်ဒီပါလေရှိပါတယ်မျိုးမျိုးရှိပါတယ်အဲ့ဒီတိုင်းပဲတည်နေရနိုင်မယ်လို့ဆိုပါတယ်အဲ့ဒီမှာလူရင်းကတော့ဝိညာဉ်လေးပေါ့သိဝိညာဉ်လေးရှိတဲ့ကာလပါလုံးဒီတဘဝအသက်ရှင်နေတာပဲသိဝိညာဉ်လေးက10နှစ်တည်နေရင်10နှစ်သက်ရှင်တယ်အနည်း20ဒီနေ20သက်ရှိတယ်30ဒီနေ30သက်ရှိတယ်40ဒီနေ40သက်ရှိတယ်50 60ဒီလိုရှိတယ်50 60 90 80တည်တဲ့ပုဂ္ဂိုလ်တွေဆိုရင်လည်း90 80ကကောင်းလို့နေရတာအဲဒီကထက်ကျော်တဲ့လူလည်းနည်းနည်းပါးပါးရှိရဲ့အဲဒါကုမြင်တိုင်းကြားတိုင်းတော့အား၆ပါးဖြစ်နေတယ်ဝိညာဉ်လေးပဲလားမြင်တာကြားတာနာတာစားတာသိသိတာပြီးတာဒီစိတ်ဝိညာဉ်လေးအဲဒါအကျိုးကြီးဘဝကကောင်းကြောင့်ဖြစ်နေတယ်လူဖြစ်ဖို့ရအကျိုးပေးလိုက်တဲ့ကန့်ကြောင့်အဲဒုက္ခနာဝိညာဉ်တွေကစက်ကစက်ကတွေဒီထဲမှာအကုသိုလ်အကျိုးပြီးလို့မကောင်းတာမြင်တာကြားတာလည်းနည်းနည်းပါးပါးရှိတယ် အရင်ကကတော့ကုသိုလ်ကအကျိုးပေးနေတာအဲ့ဒါဝိပါကဝခေါ်တယ်အဲ့ဒါကိလေသာရှိလို့ကဖြစ်တယ်ကံရှိတော့ဝိပါကဝဘဝယုံနာခန္ဓာတွေဖြစ်တယ်ဒီလိုဖြစ်နေတာကိုအဲ့ဒီလိုဖြစ်နေတဲ့အစဉ်မှာကိုဝိပဿနာရှုမိလို့ရှိရင်တော့မပြည့်ဘူးတဲ့ကမြင်နိုင်ကြတိုင်းနဲ့ရှုတော့အနိစ္စဒုက္ခအနတ္တကြီးတွေထင်နေတော့အဲ့ဒါနဲ့စပြီးတော့အဝိဇ္ဇာမသိမှုကမရှိဘူးမသိမှုတော့မနှစ်သက်မသိတော့ မသိမှုမရှိတော့သိနေတော့မနှစ်သက်ဘူးခုနလူလိမ်မသိတော့လိမ်မကားတာတော့အဲမနှစ်သက်တော့မဆွဲလောင်းမဆွဲလန်းတော့ကိုချမ်းသာအောင်သူချမ်းသာအောင်စသည်ဖြင့်အာထုမှုမဖြစ်ဘူးတဲ့အဲကံသင်္ခါရတွေမဖြစ်ဘူးကံသင်္ခါရတွေမဖြစ်တော့ဘဝတည်းယုံနာခန္ဓာတွေဝิญဉာဏ်သလဖသဝေဒနာဆိုတဲ့ဒီဘဝတည်းခန္ဓာတွေမဖြစ်ဘူးတဲ့အဲ့ဒါတွေကင်းသွားတယ်အဲဒီလိုကင်းစေနိုင်တဲ့အတွက်မြင်တိုင်းကြားတိုင်းကိုရှုမှတ်ပြီးတော့အဖြစ်အပျက်သိနေတဲ့ ခဏ20ပြည့်နေတာပဲပြီးနေတယ်ဝိပဿနာကအဲပရိစ္ဆာကပရိနိတကခေါ်တယ်ပရိစ္ဆာကသွန်လွတ်တတ်သည်ပရိနိတကလည်းသွန်လွတ်တတ်သည်အဲပရိစ္ဆာကပရိကထဝဉ္ဉံဇာကကသွန်လုံးဝသွန်တယ်ပေါ့အသေးပဲရှိတယ်ပရိနိတကကလည်းတဖန်သွန်တယ်လုံးဝသွန်တယ်မြင်မှုကြားမှုနဲ့ပြုမိတဲ့အာယုံနဲ့စပ်ပြီးတော့လုံးဝကိလေသာတွေကံနေခန္ဓာတွေကိုသွန်တယ် ပယ်တာပါပဲအဲဒီကိလေသာကံခန္ဓာတွေမပြည့်နိုင်တာမပြည့်နိုင်အောင်လို့မြင်သိသွားတဲ့အသိအမြင်ကိုပရိစ္ဆာကခေါ်တယ်ပြိဋိတက်ကလည်းခေါ်တယ်ဒီမှာပရိစ္ဆာကပြိဋိတက်ကသူကထပ်ပြီးဆိုတော့မအောင်လို့မချူမီတဲ့အာယုန်၌ကျင့်နိုင်သည့်ကိလေသာခန္ဓာတို့ကိုကိလေသာခန္ဓာတို့ သွန့်လွတ်သောကျူမမှုကပြိစ္ဆာကပရိနိဒေက

ကိလေသာကင်းတယ်ဆိုပေမဲ့ကျွမိတဲ့အယုံကင်းတာမကျွမိတဲ့အယုံကြတော့သူကပြေအောင်မှာပဲသူကအဲကျွမိတဲ့ခိုက်ကလေးကျွမိတဲ့အယုံလေးလောက်ကင်းတာမကျွမိတဲ့အယုံတွေကြတော့ပြေအောင်မှာပဲအဲအရိယာမက်ကတော့ဒီလိုမဟုတ်ဘူးသူကကျွမိတာမကျွမိတာမဟုတ်ဘူးသူဆိုင်ရာကိလေသာတွေအကုန်လုံးပယ်သွားတယ်သောတာပတိမက်ကသက်္ကာဒိဋ္ဌိဝိသိကိစ္စအပယ်ကြတော့တဲ့ကိလေသာတွေအကုန်ပယ်တယ်လို့ဒါတွေမကဘူး

နိဗ္ဗာန်နဲ့ကျသွားတယ်လို့ပဲဒါလည်းပြည့်ဝင်သွားတယ်လို့ဖြစ်လို့သူသက်ခန္ဓာလည်းခေါ်တယ်ပြိဋိဒကလည်းခေါ်တယ်အာပါဠိလိုဒါရတွေကနိဗ္ဗာန်အာရုံနဲ့သို့ပြည့်ဝင်သွားတယ်လို့ဖြစ်တော့အခုဝိပဿနာရှုလို့သင်္ခါရဝိပဿနာညာပြည့်စုံတဲ့အခါသင်္ခါရချုပ်ငင်းတဲ့အာရုံရောက်သွားတာကဒီလိုပဲပြည့်ဝင်သွားတဲ့သဘောမျိုးပဲရုပ်ကနေဝင်သွားတဲ့အာရုံရောက်သွားတဲ့အနေမျိုးဒီလိုပဲဖြစ်တာပါပဲနိဗ္ဗာန်အာရုံနဲ့သို့ပြည့်ဝင်သွားတယ်လို့ဖြစ်တော့ဆိုတာသက်ခန္ဓာရဲ့အဓိပ္ပာယ် အရိယာမက်ကတဲ့အဲဒီအရိယာမက်ပဋိနိဒကကတော့ဒီတန်းထည့်ထားရင်ရှုပ်နေမလို့လို့သူစွန့်လို့တယ်သူကလည်းသူဆံရကိလေသာတွေစွန့်လို့တာလို့ပဋိသေကခေါ်တယ်အဲနိဗ္ဗာန်အောင်တဲ့လို့ပြည့်ဝင်တာလို့ပက္ခဏနာလို့လည်းခေါ်တယ်ကိလေသာကံခန္ဓာတွေကိုသူဆံရကိလေသာကံခန္ဓာတွေကိုစွန့်လွတ်တယ်လို့ပဋိနိဒေကလည်းခေါ်တယ်ဒီနှစ်ပါးသောအမြင်ကြောင့်သူ့ကိုပက္ခဏနာပဋိနိဒေကလို့အရိယာမဲကိုခေါ်တယ်ဒါဒီမှာပဋိနိဒေကတော့ဒီဟာ အတိပ္ပယ်မပြောမထားဘူးထားကျုပ်နေလို့လို့သူတို့ပဲခင်ဆိုရမယ်နိဗ္ဗာန်အယုံတဲ့သို့ပြေဝင်သွားသလိုဖြစ်သောအရိယာမေကသက္ခန္နပတိနိဒေကနိဗ္ဗာန်အယုံတဲ့သို့ပြေဝင်သွားသလိုဖြစ်သောအရိယာမေက သက္ကန္နာပရိနိဒေကသ နုပါတိပဋိနိဒကအာဖြင့်ရှုလျက်သွန့်လွတ်သောအာဖြင့်ရှုလျက်ဝိပဿနာရှုတိုင်းရှုတိုင်းအဲဒါပရိစ္ဆာကပဋိနိဒကဖြစ်ပြီးတော့ရှုနေတာပဲရှုတဲ့ရှုလိုက်တဲ့အာယုန်တွေရှုပြီးတဲ့တဲ့အာယုန်တွေပြီးတိုင်းပြီးတဲ့အာယုန်တွေမှာကိလေသာကခန္ဓာတွေကိုသွန့်လွတ်တဲ့သဘောပဲတဲ့သွန့်လွတ်တယ်လို့တော့ရားထုတ်နေတဲ့ပုဂ္ဂိုလ်ကမသိပါဘူးဒါပေမဲ့လို့အလိုလိုကိစ္စကြီးနေတာသွန့်လွတ်တယ်ဆိုတာ အမှန်ပြီးတော့အမှားပြီးတွေပြောက်ပြီးကိလေသာကံခန္ဓာတွေအကုန်လုံးငြိမ့်နေတာအဲဒါကျူတိုင်းကျူတိုင်းပရိစ္ဆာကပရိနိဒေကဖြစ်ပြီးတော့ပရိနိဒေကနုပါဒနာဖြစ်တယ်တဲ့နောက်ဆုံးဝိပဿနာဉာဏ်ချင်းတော့ပြည့်စုံတဲ့အခါနိဗ္ဗာန်အောင်တဲ့ပြည့်ဝင်သွားတဲ့အခါပက္ခန္နာပြည့်တဲ့ကလာအရိယာမင်းဖြစ်တယ်တဲ့ဒါကဤသို့စွန့်လွတ်လျက်ဆိုတာဝိပဿနာကိုပြောတယ်ရေးဝင်လျက်ဆိုတာဒါကအရိယာမင်းကိုပြောတယ်ကျွမြင်တာတဲ့ သွန်းလွန်လေးရှုရဲဆိုတာကတော့အမှန်တိုင်းရှုရဲရှုတယ်အမှန်တိုင်းသိသွားတာနာဝိပဿနာရှုမြင်တာပါပဲသူကတော့ပြေးဝင်လေးရှုတယ်ဆိုတာကတော့ပြေးဝင်တာပါပဲရှုတယ်ဆိုရင်လည်းအမှန်ကဘေးကနေချောင်းပြီးတော့ကြည့်တဲ့သဘောမျိုးမဟုတ်ဘူးလို့ဆိုတာအဲဒီနိဗ္ဗာန်နဲ့ဝင်ရောက်သွားခြင်းဒီပင်နဲ့နိဗ္ဗာန်ကိုရှုတယ်နိဗ္ဗာန်ကိုမြင်တယ်နိဗ္ဗာန်ကိုသိတယ်လို့ဆိုရတယ်။ဒါကြောင့်သွန်းလွန်လေးရှုတာပြေးဝင်လေးရှုတာဒီနှစ်ပါးကိုပဏိနိဒာနုပါဒနာဆိုတဲ့ အဲဓမ္မဆွန့်လွတ်သောအခြင်းရှုတဲ့တရားပဲတဲ့ဝိပဿနာဆိုရင်ဓမ္မဆွန့်လွတ်သောအခြင်းရှုတဲ့ဝိပဿနာတဲ့ဘာတော့ဆိုပဋိသင်္ခါညာနဲ့သင်္ခါရုပ္ပခါညာပဲတဲ့ကအရိယာမဲ့ဆိုရင်တော့အရိယာမဲ့၄ခုပဲမဲ့၄ခုကနိဗ္ဗာန်အောင်နဲ့ပြည့်ဝင်ပြီးတော့နိဗ္ဗာန်အောင်ကိုတွေ့မြင်သောတာဒါလည်းပဋိနိဗ္ဗာန်ဥပဒနာပဲသူလည်းပဲကိလေသာကခန္ဓာတွေကိုအမြင့်ပြတ်သူကစွန့်ပယ်ပြီးတော့သွားတယ်ဒါကြောင့်ပဋိနိဗ္ဗာန်ကလည်းခေါ်တဲ့ နိဗ္ဗာန်ကိုမြင်လို့အနုပါဒနာလည်းခေါ်ရဲတယ်။ဒါဆိုရမယ်။ဤသို့သွန်လို့လျက်ပြေဝင်လျက်ပြုမြင်နာကမတိနေတဲ့ကအနုပါဒနာဤသို့ပြုမြင်လေဤသို့ပြေဝင်လျက်ပြုမြင်နာကမတိနေတဲ့ကအနုပါဒနာ ဤသို့သောလွတ်လျက်သိဝလျက်သူမြင်နာပါဒိဋ္ဌိကသာဤသို့သောလွတ်လျက်သိဝလျက်သူမြင်နာပါဒိဋ္ဌိကသာဒီနေ့သက္ကာနုပါတိတဖန်သွန်သောအာဖြင့်ရှုလျက် အတသိတာမိတိဝင်သက်ယူအားဟုအတသိတာမိတိထွက်သက်ဆက်အားဟုဒေဂတိကျင့်၏အဲတော့ဒီသင်္ခါသင်္ခါရုပ္ပခညာရအောင်အထုံးမယ်လို့နှလုံးသွင်းပြီးတော့အောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်မြင်တယ်ကြားတယ်စသဖြင့်ရှုမှန်ရှုတိုင်းရှုတိုင်းရှုမိတဲ့အာယုံမှာကိလေသာကံခန္ဓာတွေဖြစ်ခွင့်မရဘဲနဲ့ငြိမ့်နေတာပဋိနိဒေကတဲ့ပရိစ္ဆာကပဋိနိဒေကအဲ သွန်လွတ်သောအားဖြင့်နုပဒနာကျူနေတာပဲကျူတယ်ကျူတယ်သွန်လွတ်မှုကိစ္စပြီးအဲဒါပြိနိဒာနုပဒနာကျင့်တာဒီသင်္ခါဉာဏ်သင်္ခါရုပ္ပခါဉာဏ်တွေရောက်နေတဲ့ပုဂ္ဂိုလ်ကျူတယ်ကျူတယ်ဒီပြိနိဒာနုပဒနာတွေဖြစ်တယ်အရိယာမဲ့ရောက်တဲ့အခါကျတော့အဲဒါကတော့အရိယာမဲ့မတည်ဘူးတော့ပြိနိဒာနုပဒနာဖြစ်တယ်အဲဒါကြောင့်ဝိပဿနာဉာဏ်အပြည့်အစုံဖြစ်အောင်ဟော နိဗ္ဗာန်ကိုရိယာမဲ့ဖြင့်မြင်နိုင်အောင်ကျွမှတ်နေတဲ့ပုဂ္ဂိုလ်အောင်းနေပိန်နေစသည်ဖြင့်ကျွမှတ်နေတဲ့ပုဂ္ဂိုလ်ဒါပဋိနိဗ္ဗာန်ဥပါတိအပ္ပဇာမိသိခတိဆိုတဲ့ဒီသနာနဲ့အညီပဲပဋိနိဗ္ဗာန်ဥပါတိတဖန်စွန့်လျက်ကျွသည်ဖြစ်၍တဖန်စွန့်လျက်ကျွတာပါတော့ပဋိသင်္ခါညာနဲ့သင်္ခါရုပ္ပခါညာနဲ့ကျွတာပဋိသင်္ခါညာသင်္ခါရုပ္ပခါညာဖြစ်ပြီးတော့ဒီလိုဆိုလို့ရတယ် အဲအရိယာမေညာဖြင့်သက်ခန္ဓနာပြီးတဲ့ကအရိယာမေညာဖြင့်ဘယ်ရင်ပယ်လိုက်တဲ့ကိလေသာတွေသူနဲ့ဆင်ရဖြစ်တဲ့ကိလေသာတွေကိုကျွမ်းမဲ့သွန်သောအခြင်းရှုလျက်အရိယာမဲ့ဖြစ်ပြီးတော့လည်းပဲဝင်တဲ့ရှုမဲ့ထွက်တဲ့ကြိုက်မဲ့ဒီလိုနှလုံးသွင်းပြီးတော့အာထုတ်တယ်တဲ့ခုအာထုတ်နေတဲ့ပုဂ္ဂိုလ်တွေပါပဲအညာထက်ပိုင်းရောက်နေတဲ့ပုဂ္ဂိုလ်အဲ့ဒီဒိဋ္ဌိပဲရောက်ပါတယ်အဲဒီသင်္ဃာသင်္ဃာရုပ်သက္ကညာဖြစ်ပြီးတော့ သက်သက်ဝင်နေရှူမိနေအောင်သက်သက်ဝင်နေရှူတိုင်းရှူတိုင်းခဏတိုင်းခဏတိုင်းအဲဒီဒီသင်္ခါညာသင်္ခါရုပ္ပခါညာဖြစ်အောင်လို့အားထုတ်မယ်နှလုံးသွင်းပြီးဖောင်းတယ်ပင်တယ်မှန်တယ်အရိယာမညာရောက်အောင်အားထုတ်မယ်အရိယာမညာကတော့ဂျိန်နေပါပဲသူကတော့ရှူတိုင်းကြိုက်တိုင်းဆိုပေမဲ့လို့ရှူရှူသွင်းတဲ့အခါမှာအရိယာမဖြစ်ကြိုက်တဲ့အခါကျတော့မရှိဘူးကြိုက်တဲ့အခါမှာအရိယာမဖြစ်ရင်လည်းနောက်တစ်ခါရှူတဲ့အခါမရှိတော့သူကတော့တခဏလေးပါပဲဒါပဲမဲ့လို့ ဝိပဿနာဉာဏ်အရိယာမဉာဏ်တွေတပေါင်းနဲ့ပြုပြီးတော့သတိသင်္ခါသင်္ခါရုပ္ပခအရိယာမဉာဏ်တွေဖြစ်အောင်လို့အဲကျူတိုင်းကြိုက်တိုင်းကျူကျူစဲကြိုက်စဲခဏမှာဒီဉာဏ်တွေဖြစ်အောင်အားထုတ်မယ်လို့လုံးသွင်းပြီးတော့အောင်းတယ်ပိန်တယ်ထိုင်တယ်အထီးရစသည်နဲ့မှတ်နေလားဝိဒေသနာနဲ့အညီပါပဲဒီတိုင်းပါပဲอืมဒါတော့သုံးသွားရတာဒီဒီနဲ့ကျူပြန်လျက်လေးချက်နောက်ဆုံးမှာ အဲဒီတော့ရှင်အာနာပါနကထာဆုံးသွားပြီဒါပေမဲ့စသတုကလေးနည်းပြဓမ္မအနုအဲ့ဒါဓမ္မနုပဒနာခေါ်တယ်အဲ့ဒါဓမ္မနုပဒနာခေါ်တယ်ဆိုတော့ဓမ္မနုပဒနာဆိုင်ရာတွေအကျေပြအောင်မဒီဟာကဓမ္မနုပဒနာကတစ်စိတွေသားပဲအဲ့ဒါလေးကိုအကျေပြနောက်သတင်းကြမှာဆက်ပြီးတော့ဟောရမယ်သင်ကုန်းသွားပြီအဲ့ဒါနောက်သတင်းကြမှာကြီးကတွေကဓမ္မနုပဒနာတတိပဌာန်တွေအကျေဟောဥပါပဲဟောတော့မှတော့ဟောတော့မှတော့အတန်ဖန်းတာရှိဖို့မရဘူး အခုဒီကတော့ဟောရင်သဗ္ဗနာကြီးတော့ဓမ္မနုပဒနာတွေပြဟောရအောင်အာနာဓမ္မအနိဝရဏကစပြီးတော့နိဝရဏပြီးတော့တကခန္ဓာ၅ပါးပြီးတော့အာယရဏ7ပါးနဲ့ဘာရောစဉ်နဲ့နောက်ပြီးတော့ဘုဇင်9ပါးနဲ့နောက်ပြီးတော့သစ္စာ၄ပါးနဲ့အများကြီးဟောအောင်လို့နောက်ဆယ်သတင်းတော့ဟောလို့ကပြီးပုံများတယ်တော်ဟောရအောင်အများကြီး အဲ့ဒါတွေဟောရင်လည်းတရားတွေကုန်ပြီနောက်တရားဟောကြတော့တကယ်ကြည့်တော့တရားတွေကုန်သွားအဲကဲကနေကိုနေအမျှဝေပြီးတော့အနေကုသိုလ်ကောင်းကိုအမျှဝေပြီးတရားသိညာဆိုလေးနိုင်ပြီးတော့ယနေ့ဖို့၌သမုတ်တော်ပြုစုပွားများအာထုတ်အပ်သောဒါနကုသိုလ် သီလကုသိုလ်ဘာဝနာကုသိုလ်တရားဟောရသောကုသိုလ်တရားနာရသောကုသိုလ်အစရှိသောဤကောင်းမှုပေါင်း၏အပုဗ္ဗာကကိုအမိအဖဆရာသမားတို့အား၎င်း ရ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်အပေါင်းတို့အား၎င်းမြတ်ပေးဝေပါကုန်၏အမြတ်ပေးဝေပါကုန်၏တရားမင်းမှစ၍အလုံးစုံသောနတ်အပေါင်းတို့အားလည်းမြတ်ပေးဝေပါကုန်၏ မြပေးဝေပါကောင်း၏အလုံးစုံသောဘတ်တော်အပေါင်းတို့အားလည်းမြပေးဝေပါကောင်း၏မြပေးဝေပါကောင်း၏ ဖတို့မှာစ၍အလုံးစုံသောဘဒ္ဒဝါပေါင်းတို့သည်ကျွန်ုပ်တို့ပြုသောကုသိုလ်ကောင်းမှု၏အဖို့ဘာကကိုအညီအမျှရကြ၍ကိုယ်စိတ်နှပြသမ်းသာကြသည်ဖြစ်ပါစေကုန်သတည်း ဓုသာ